ယေရှုရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးမဟာမြန်တောစခန်းအတွင်း12ရက်12လ2000ခုတွင်ဟောကြားတော်မူတော်ဝါလေးလုံးကိုအသုံးချပါတရားတော် ထေရခါလန်ဒီယာလည်းကောက်ရပြီနေတော်မတော်လာကုန်တယ်အဲ့ဒါရန်ကုန်ကလာတာချောင်းရအိခေယဟေးဒီမှာခေယအိခေယတခါလေတစေမသူခါထားလေဒီဒီဘက်ကိုလာဒီဘက်မှာခါနှစ်ဆယ်လောက် ပြောင်းများအဲသူတို့တစ်ဆယ်ကပါတဲ့ခါကဒီပိတ်ချောင်းယုံနေတော့ဘူးလေကာကြံကြီးကျမပြေပါအဲကာကြံကြီးနဲ့လာလာလေထနာကြတော့မတတ်နိုင်တော့ဘူးအဲတော့ကာငါပြီးလမ်းလျှောက်ပေးရတယ်အဲအဲပြန်လို့ဆေးနဲ့ပြန်ရအောင်ကျမပြေပါ သူသင်ခွဲဒီနာလာပြီးဖရေချလာတော့သူတို့တော့ပုတ်လို့ရဟဲ့ပြန်ဖေးလေဒီထေကြီးရာသီဥကဒီဒီတာတိုင်းဆိုရင်တော့ပြာသူတပူရွဲတော့ကစားကောင်းကဲဆုံးနေတော့မကြုံနဲ့မယုံကြမကောင်းခင်တော့ဘူးဘုံမသေးကြဘူးလေတို့ရောက်တာတော့ အဲ့ဒီကဆုံးကုန်ကောင်းအခုဒီဘက်နောက်ပိုင်းကျတော့ญาติဥရုကနောက်ဆုတ်ဆုတ်ဆုတ်ဆုတ်သွားပြီ။တော့ခုတော့နေုံဆိုတိတ်မဟုတ်ဘူး။မလာခြင်းနဲ့ဟင်ပြာလိုလာပြီးမကြော်ရင်လည်းမလာခြင်းနဲ့ကိုအဲ့ဒီญาติရဲ့ဒီမှာခေါ်မယ်။ဟင် တပူရဲလာကုံလောက်တာဒီဘက်မှာဥဒုကောင်းတပေါင်းကြတော့ဆွေးဆွေးခုန်နေတော်ကြီးလို့အေးရိမများထင်မနေနဲ့ဟင်တော်ကြီးလေပူတာပဲအောက်ကသေးသေးအောင်ပါကြောက်ကြောက်ဖြာခံထားတယ်တို့လမ်းသွားလို့ရေခွဲတွေးတဲ့နေရာဟာဘဲကိုရေမတိုးနိုင်ဘူးပဲ တဲ့အောင်မှာကြောက်စီတာဘုရားကိုတို့တို့ဘုံတော်ဘုံများခေါ်တော့ကြပ်ပြီပေါ့ကြပ်ပြီလို့တို့ကခေါ်တယ်နေပြီပေါ့နေပြီအဲ့ဒီနေပြီကဟိုရင့်သွားရင်ကြောက်ဖြစ်တာကြောက်ဖြာဖြစ်တယ်တို့တို့ဘုံတော်ဘုံများတကြောက်နေခဲ့ချောင်းကတို့ရန်ကုန်ချောင်းလို့မဟုတ်ဘူးဗျာရန်ကုန်ချောင်းကဒီချောင်း သူတို့ကကြောင်ချောင်းဟင်ပေါက်ကကြောင်တင်နေလေညီသားစားသွားတော့ကြောက်ကြီးတယ်ပဲခရံမဲကြောက်ပဲပေါက်ကလည်းကြောက်ပဲကြောင်မြောင်းကြီးဟင်အဲ့ဒီဘက်ကချောင်းနေပဲသွားသွားကြောင်မြောင်းကြီးကြီးတယ်ပဲဗျာပေါက်ကကြောက်ခံတာပဲအဲ့တော့ဘုံတော်ဘုံညာကမိုးရွာပြီးနှစ်ရက်လောက်တည်ရတာခုံးပါပေါက်ကကြောက်ဘူးကဟိုပြန်ပြီးတော့၆ခုလုံးပြေးထားတယ်လေဟင် မိုးတာနှစ်ရက်လောက်တိတ်လိုက်ကြအဲပြန်ပြီး၆ခါခဲမုံရပြဟင်တို့ဒီပဲလေအဲ့လိုပါလေအောက်ဆက်ချောက်ရှိလေပဲရှိလေတပေါင်းကြတော့ဘူးပြီးတို့နေနိုင်ဘူးတခုဘူးပြီးမနေနိုင်ဘူးကဆုံလောက်မှနေနေတဲ့ဟင်အဲ့တော့လာလို့ကောင်းတာတော့ပြာလို့လာပြီးတော့ကတကူရဲတလားတော့ပေါ့ဗျာ အဲတော့တရားသူလာပြီးအတွက်ရင်တော့ဒီမှာပွဲတော့ရာသူလာသားကြတော့လေချမ်းလုံးနဲ့ချမ်းလုံးတို့အဲ့ဒီအော်ရအော်ဦးဟုနဲ့ပြောလို့ရှိရင်တော့ဒီလိုလွဲလာပြီးဒီအချမ်းမကုန်ဘူးချမ်းမကုန်တို့ဒီဘောဦးကဒီလိုလာပြီးတော့ဖြည့်ချက်ကြတယ်ဘုအောင်လေဒီနေ့တော့ဟင် ဒါရိုးကိုပရင်သုံးနဲ့မဟာပြဌာန်းနဲ့ဘုပ္ပနဲ့အဲ့တော့ပွားပြီဗျဟင်ဟင်ပြာလို့လာပြီဆိုရင်ဒုဘက်ကချမ်းပေါ့ပြီဟင်ဟင်သူတို့ကတပူရဲလာပြီမှချမ်းပေါ့ရုံလေးရှိသည်ဟင်တပေါင်းလာလောက်ချမ်းမှသူကအဲအချမ်းကုံကုံနာဗျဟင်တပူလောက်ချမ်းမှသူတို့ကအဲပူတာလေ အောက်ကတကူလောက်ဆိုပူတယ်တို့စီကတကူရဲဆိုရင်ဆွေခုံနေပြီဟင်အဲ့လောက်ဒုက္ခကြီးရဟင်အဲ့ဒီဒုက္ခကြီးတွေနဲ့တို့လာနေရတာအဲ့ဒီရံကုန်သူရံကုန်ပါကြောဘူးရဟင်ရံကုန်ရံကုန်မာရီကြောဘူးရဟင်တို့တော့ဟင်ဟင်ရံကုန်ရံကုန်လာဆိုးဆိုးမြတ် နာငံကောပြတင်ပါဗျာဟင်တန်လို့ရမှာကတန်ငံကောပြပါချာလေတီနေရတို့ဝေဘူးဆရာတော်ဘုရားကြီးတွေကပြောတာပြေးစရာလည်းတော့မရှိတော့ပါဘူးဗျာဟင်ဒီဆရာတော်ဘုရားကြီးဒီပေါ်လေပြေးစရာလည်းတော့မရှိတော့ပါဘူးဗျာတော်လာတော့တော်ပါပဲတော်ဖြစ်ဖြစ်ညို့ဖြစ်ဖြစ် တော်နေတော့တော်ဟောမသားနေကြားရတာပါတော်ပိတာနဲ့ပေါင်းနေရတာပါပဲဒီမှာဘုရားစေနာစာရှိပါပဲတော်စိတ်ကိုကြည့်ပါဒီဒီနာမှာလာချက်စားနေကြပါလေဟိုပိတာရှင်နဲ့မိုးတွဲဆိုရင်ကိုဓမ္မညတရင်သုံးတဲ့နေရာဒုမလာခင်ကသူတို့စကားသူအိမ်ပေါ်မှာတက်နေတာတို့တိတုံငန်းကတကူးလောက်ဆိုရင်သူတို့ တိတ်ကြီးလေအေးတိတ်လုံးမရှိတဲ့အချိန်ကာသံကြားတယ်ဘုရားတခြားပြောရွှေ့နေတာပြီးတော့မုံဆိုးတွေကလည်းအဲမိုးမကြခင်မှာသူတို့ပုံစိုးလို့လုပ်တာလေမိုးကြတော့ရွာပြန်ကုန်ပြီအဲဒီရွာပြန်လို့ဘသူမှမရှိမှအဲဒီမြေတာနိုင်လို့ကုန်းပေါ်တက်နေတာအဲဒီချီရင်ဘေးကသိပေမှငါသူတို့ကြောနဲ့ပုတ်တိုက်ထားတဲ့ရှင်လေးကြီးရဲ့ဗျာတို့လာတော့ဟင် အဲ့တော့တို့ရောက်ခါစားကသူတို့နေရာတောင်းများသူကတအီးနဲ့ပါချလဲတောင်းတို့မီးလေသူတို့မြင်တော့တဲလဲမတဲရဲတောင်းနေဟိုရောက်ခါစားတမိုးလွဲလို့ညာဖြစ်ကြတာဗျာဒီစံကဒီလေတို့လေဟင်တမိုးလွဲလို့ညာဖြစ်ကြတာဗျာတအီးနဲ့ပါချလဲတောင်းမှာခုနှစ်နာရီလောက်ကလာတောင်းမှာပဲဟင်နောက်ဆုံးတလားလောက်ကြာလို့ တို့ပြန်မဲ့အရေးချီမရှိတော့ဘူးလို့သူတို့သိတော့ဟိုချောင်းတစ်ဖက်မှာသူတို့ဝေပုံရွာကလာပြီးဘာပေါ်ရသူတို့ငွေကြတော့ဒီဒီသားကပြားဖို့တဲ့ဒေတာဒီတော့အဲ့တော့ပြားဖို့တော့အိမ်ဘေးသားဒီတဲဖို့ခုဖို့ဆိုတဲ့ဆောင်းလေးတစ်လုံးရှိပါတယ်အဲ့ဒါကြီးဝိုင်းဖြစ်နင်းချီပြီးပြန်သွားကြပါဘူးဘုဘလောကလို့ နောက်နှစ်ကြာပါသူတို့နဲ့တို့နဲ့ယဉ်နီးရနောက်နှစ်ကြာတော့ယဉ်နီးပါပြီအဲသူတို့ထက်ကိုတက်မယ်အောက်ကနေပြီးတက်တက်မယ်ဆိုတဲ့ဒုနာကြတံပြီးပါတယ်ဟီဟီအဲ့ဒါတို့တို့ကဒီကမီလီနဲ့ဒီပြင်ကမီလီကိုဖွင့်လိုက်ပြီးလိုက်ချက်ပြသွားသူကသူသွားတာသူတို့ကနေပြီးတော့အောက်ပြန်ဆင်းနေဆိုတဲ့ဒုနာကြဟီဟီနဲ့ပေါ်သွားတာဟေး ဒီအေရီယာပါရင်းနေရခုတော့ရဒီပေါ်လာစားနေတော့ဟင်ဟိုမှာဟိုစားလေးဆိုသူတို့အတွက်ဆိုဆိုကြီးနဲ့လုပ်ပြီးတာဟင်ပြီးတော့သူတို့ခေါင်းဆောင်ကြီးတွေကြတော့ဒီတို့တို့အောက်ကမြည်တွေကိုလာရက်စားကြောင်းအောက်ကမြည်သူတို့တော့ကြိုက်တာဟင်အဲ့ဒီမြည်ကြီးနာမောင်းကြီးနဲ့ဟိုကြုံကြုံပြီးရက်စားတာဗျဟင်အငယ်ကြီးကတော့အဲ့ဒီဆုံးမှာစားတာ အကြီးကောင်းဆောင်နဲ့သူတို့ဦးစင်ကြီးတို့ကသိမလားပန်းစင်ပေါ်မလားထုံတော်မောမောကြီးတဲ့ဘေးကလိုက်တာလေစင်အုပ်ရှိရင်ဘေးကအန်ဒီရေကိုလုံခြုံလိုက်တဲ့စင်ကိုပန်းပြီးလိုက်တဲ့စင်ကိုပန်းစင်ပန်းစင်ပန်းစင်ဟင်ပါတော့ပါတာနဲ့ပန်းမနော်နာတာပန်းမမတာပန်းဘေးကပန်းလိုက်တာပန်းလိုက်တဲ့စင်ကိုပန်းစင် ထုံထုံမုံမုံကြီးအဲ့ဒါနဲ့ခေါင်းဆောင်ကြီးနဲ့သူ့သူ့အဲအငယ်လေးတစ်ခုနဲ့ဒါပဲဒီပေါ်တက်ခွင့်ရဇာနာအဲ့ဒီမှာဘောကပြီးတော့သူကလည်းဟိုဟိုမောင်စင်ကြီးတို့ပြီးတော့စီကံဘလောင်းရှိတယ်မရှိတယ်သူကစီကံရှိတယ်ဗျအဲသူတို့အကြီးကောင်းတွေသားနေငယ်ကောင်းတွေကလမ်းမှာတောင်းစီနေရဝင်ရဘူးအကြီးကောင်းတွေသားပြီးတော့မှနော်ကောင်းဝင်ရတာဗျ ဟေးအာဇီကန်တွေကသူစီကဟေးဟေးခေါင်းဆောင်ကြီးကအဲ့ဗန်လေးကသေးသေးလေးနဲ့អော်လာပါဤစေဤလည်းခေါ်လိုက်ရအဲ့ဒါဘုံတုတ်လည်းကြာဟေးဟေးခေါင်းဆောင်ကအဲ့ဒီဗန်လေးတစ်ချက်ပဲပြေးလိုက်ပါလေအဲ့ပြန်လာတာဗျအဲနောက်တော့ခုလိုရင်းမိလို့ပါဗျဟင်တော်နေတော့တော်ခေါင်းနဲ့တွေ့ကြမှာပါ မြင်လဲမြင်ရမှာပါကြားလဲကြားရမှာတော်လာနေခြင်းဒီအဲ့သိဉာဏ်မှုလေးလိုချင်ဘူးတို့ဟာလဲဟိုပုရိဒနခမင်းနဲ့ပြောရင်နခပြီမှာနခအာယုန်နဲ့သဘောတူအာယုန်ကြတော့မစိတ်ငြိမ်တဲ့အတွက်လူပြီလာတာလေတော်ဟူနာလာခွေရတာမဟုတ်ဘူးလားသူအာယုန်ကြတော့သူတို့နဲ့မဆိုင်ဘူးလေနခအာယုန်နခပြီနခအာယုန်နခသုံးဆောင်နဲ့တွေ့တော့သူတို့အာယုန်ဖြစ်တော့ အဲစိတ်မထိန်နိုင်ဘူးပေါ့လေဒါကြောင့်မို့ဒီကိုလူပြည်လာပြီးတော့ဘုဘဆောင်လာတာသူလည်းရန်ကုန်ကြီးကြောက်လို့ဟင်ဟင်ရန်ကုန်အတိုက်ခိုက်မခံနိုင်လို့ဟင်ဟင်ဘာနိုင်လဲတော့ခူရတာဗျာဟုတ်လားဟင်အဲ့ဒါမရရအောင်လိုက်ဟင်လိုက်တော့လိုက်ပေါ့ လိုက်တဲ့ဖူးယုံနဲ့မလို့တို့ဆရာမကြီးပညာရှိတွေဥစ္စာဟင်ပညာရှိပညာတိအောင်ရအောင်လို့ပညာရအောင်လို့ဒါနနဲ့မပြီးနဲ့ဒါနကနေပညာဖြစ်ပါစေဥပုသောင်းနဲ့ပြီးနဲ့ဥပုကနေပညာဖြစ်စေတို့သာသနာကပညာကိုထုထိတ်ထား ပြောထိုးတာများဝိပိသဘွားတိဝိမာန်ပန်းချာကိုကြည့်တယ်ဒီတိုင်းပြောတယ်ဒီတိုင်းတိုက်နာမယ်မလိုက်နာပါဖြစ်ပါစေလို့ပါဗျာဟင်တင်ပါဗျာတို့တာနာမှာချိန်စားမှုရှိတင်ပါဗျာဟုတ်တော့တင်ပါဗျာဟင်ဟိုဒီလိုလုပ်ရင်ဒီစိတ်ထားရင်တော့ဒီလိုဖြစ်နိုင်တယ်ဒီလိုလုပ်လို့ဒီစိတ်ထားရင်တော့ဒီတိုင်းဖြစ်နိုင်တယ်ဘုရားကဒါပဲဟောတာ ကိုကကိုကကိုကြီးပါပြောတဲ့အတိုင်းဟုတ်မဟုတ်စဉ်းစားဟင်အဲအဲ့ဒါဟုတ်တယ်တဘာဝနဲ့ကြိုက်တယ်လိုက်နာဖို့ပဲဒီမှာပြာဝိပိသာဝါတီလို့စာလို့တော့ဒီမှာပြာပါဠိလိုလေနာမလိုတော့ဝိပံပိုင်းခြားတာဒီမှာညာမဟုတ်လားဒီမှာဝိပံပိုင်းခြားတာညာနော်ဒီမှာဆရာမကြီးဒီပညာရှိလို့ပြောတာ ပညာသုံးပါတင်ပါဗျာဟုတ်ဗျာခုယုံနဲ့မပြီးနဲ့တင်ပါဗျာမပြီးနဲ့လူယုံနဲ့မပြီးနဲ့တင်ပါလူကိုဆောက်တီယုံနဲ့မပြီးနဲ့တင်ပါပညာတိတိုးတယ်ဟုတ်နော်ပညာရှိတရားတို့ဘယ်ပညာလို့မှာမှန်အမှန်တိုင်းသိတဲ့ပညာဒါပဲဟင်အမှန်မှန်တိုင်းသိတဲ့ပညာဆိုတော့ဓမ္မကြီးကိုကိုယ်တိုင်ကိုယ်တည်းကထွင်ပြီးမှာနော် တင်ပါဗျာဟင်တင်ပါဗျာဟာဟုတ်ရှာအထက်ကဆရာဆရာတွေပင်ကြပူချတဲ့အတိုင်းအဲ့ဒါလက်သင်ခံပြီးအဲဟိုဘာလို့စားရဲကြည့်ပြီးတော့ဟိုပို့ချနေတဲ့အတိကဒုစာလို့တော့တင်ညာတင်ပါဗျာဟင်အဲ့ဒါတင်ညာအမှန်တည်းဒီလားလေတင်ပါဗျာဟိုဓမ္မယောခန္ဓာငါးပါးလည်းပါတယ်ဝိညာဉ်ခန္ဓာကသာခန္ဓာတွေတင်ညာကအဲ့ဒါပါလိုက်တယ်ဒီခါရကအဲ့ဒီတိုင်းပြီးအဲကြိုးစားလိုက်တယ်ဝိညာဉ်ကဒါလေးကိုဒီလို အေးဘယ်ဝီပါလာဆိုဒါဒါဒါဒါဟုတ်နော်ဟင်ဟုတ်နော်အဲဒီသာဆိုဒါဒါဒါဒါအဲအဲ့ဒီအသည့်ကိုတို့ကပညာသည့်လို့ခေါ်တယ်ပညာခန္ဓာအုပ်စုကိုဆောင်တယ်တင်ပါပါဗျာကိုလူအုပ်စာမဟုတ်သေးဘူးပေါ့ခန္ဓာအုပ်စာပဲရှိသေးတယ်ဟုတ်တယ်နော်တင်ပါပါခန္ဓာကပါတဲ့ပညာခန္ဓာမဟုတ်လားဗျာတင်ပါပါဗျာဒီဝိညာဉ်ဆိုတဲ့ဟိုညင်သည့်ကလည်းခန္ဓာကပါတဲ့ညင်သည့်ပြဒုမဟုတ်သေးဘူး တို့ကလူသိပြရအောင်ပါတို့နော်လူသိပြရအောင်ပါလူသိကြတော့ပညာသိနော်ကိုကိုယ်လည်းခွဲခြားသိရပါဟင်တို့ရန်ကုန်ပြည်တို့ကစည်ရင်းတိုင်းဒီနန်တက်တော့တင်နောင်ဆရာကပြောတယ်ဟိုပွာလေးလုံးနာကြွားကျင်ရမယ်စည်ရင်းသမားဆိုတာဟင် 罐头、猪肉、棍子、夯子，知道不？瓦里弄拿来呀，不来的，你谁呀？马一路来，把路路瓦里弄拿，呃，赚钱也没有的，人家路就瓦里弄拿来，诶诶，不要多高呢，那比呢，把高拿的，罐头、猪肉、夯子，弄啥？对吧？对，对不啦？ ဆရာမိုင်းလေးဆက်ပြီးပြောဟုတ်ကလားဟင်ဟင်အဲ့ဒါကိုတတကတပါယကောသနာအဘမောဟဆိုတံပစင်စာလို့တော့တတကဆိုတာအကျိုးရှိမရှိအမြဲတမ်းညာပါဖရာတော့ကောင်းတယ်သူ့တော်ရွှေဘုံလိုဟာတဘောင်းဝဲတဘောင်းလာပြီးသွားလို့ကောင်းမတယ်လားမကောင်းပါဘူး ဖះပါလိုက်ကောင်းတယ်မလို့ညံပါရပေးလားဟုတ်တယ်နော်မှန်ပါပါဟေးအကျိုးရှိမရှိအမြဲတမ်းသိပါဘာမှပတ်စွာနေရပါတင်ပါပါဟေးကိုယ်လည်းနေရပါပဲဟောင်းလည်းပဲနေရပါပဲဖွင့်လည်းနေရပါအောင်လေတို့ဟိုတော့မတော့သင်္ချာတပုတ်ကိုဒီလေးချင်းနဲ့အမြဲတမ်းကြည်ပါလို့သူကခိုင်းပါကိုဟုတ်နော်ကိုတို့လောကမှာလည်းဒီဝါလေးလုံးလိုတာပဲထင်တယ်လိုပါပါဟေးအကျိုးရှိမရှိ ။မြေကြီးရမှာ။ပြောဒီလိုလုပ်တဲ့ဒါလျှောက်ပါတယ်မလဲဟောပါပြရမှာ။ကြည့်ရမှာလေ။ဟုတ်တော့။ဟင်ခေါ်သလားဆိုအဲ့ဒီနေရာစိတ်ဝင်စားကြည့်။အဘမောဟဆိုဘသူနေဝေးအဲ့ဒါပဲစိတ်ဝင်စားနေတာပြောတော့။ဒီထဲကစိတ်မထွက်တော့တာပြော။ဟုတ်တော့အဲ့ဒါတန်ပစင်ညလို့စာလို့တုံးလေအဲ့တော့တို့ကပညာလူချင်းကိုယ်ပိုင်ပြီးလူပြီးရဖို့လိုအပ်သည်တင်ပါဗျာ နော်ပညာသိနဲ့မပြီးသေးနော်ပညာသိကတော့တို့မှမဟုတ်ဘူးသူတို့လေးတွေလည်းသူတို့ပညာနဲ့သူတို့သိသလို့ဟင်သူတို့ကိုဟိုအလိုလိုက်ဟောတာငါအလိုလိုက်တယ်သူတို့မှတ်ထားတာသူတို့အလိုမလိုက်ရအလိုမလိုက်ဘူးမှတ်ထားတာအဲအဲ့ဒီကြီးနှကောင်နဲ့ကျိုးလို့လည်းသူနေလိုက်ရဖြစ်ဟင်ဟင်သူတို့သူတို့အလိုလိုက်မှသူတို့တခါတည်းလက်ထက်ကလူစားမတတ်ပဲအင်းဝင်လား အတင်းလုပ်တာအဲဟွေသူတို့လူကြီးနာများမစားရသေးကမောင်နေလာတပြင်းပြင်းနဲ့ခုတ်တာခုတ်တာဟင်မောင်နေလာပြီးတပြင်းပြင်းနဲ့ခုတ်ပေါ်တာသူတို့ဟိုကြိုက်တော့မစားရလို့ပြီးတော့ပါပေါ့လေသူတို့ကဟိုအသားတို့ငါတို့ကြိုက်တာကိုသူကလည်းသူများလူလာကြကျူးရတာဟုတ်အဲ့ဒါအသားတို့ငါတို့မပါရင်မောင်နေလာတပြင်းပြင်းနဲ့လုပ်ပေးတယ်အဲ့ဒါတော့ဒေါက်တာကြီးတို့စီက၄ဝတောင်းထားတယ် အဲ့ဒါဒီဝါအကြတယ်ပြီးတော့လာပညာသူတို့လည်းရှိတာပဲတို့မဟုတ်ဘူးဒါကောင်းတယ်ဒါဆိုတယ်သူတို့ပညာနဲ့သူတို့ရှိတယ်သူတို့ဒါနဲ့တည်ရင်ကြိုက်ပြီးကောင်းပြီးသူတို့ဒါနဲ့မတည်ရင်မကြိုက်ဘူးမကောင်းဘူးဒါပညာကပြောတာတို့လည်းဒီတိုင်းမဟုတ်ဘူးတို့နဲ့ဒါတည်ရင်ကြိုက်ပြီးကောင်းပြီးတို့နဲ့ဒါမတည်မကြိုက်ဘူးမကောင်းဘူးတို့လည်းဒါပဲအဲ့ဒါလူတိမဟုတ်ဘူး ဒီလောက်နဲ့မပြီးနဲ့ဟုတ်နော်အမှန်တိဖို့ဆိုတော့ကိုယ်တွင်းကိုကြည့်ဖို့လိုအပ်သည်အဝေးကြည့်ရင်အမှန်တိမမြင်နိုင်ဟင်အတွင်းရှိကိုသိနိုင်မှအတွင်းသိရမယ်ဟုတ်ကဲ့နော်အတွင်းရှိကိုသိနိုင်ရမယ်အဲ့ခါကျအတွင်းသိရနိုင်မယ်အဲ့ခါကျအမှန်တိုင်းသိနိုင်မယ်မှန်ပါပါဟင်မှန်ပါ ဟိုတို့လူလောကရဲ့ထုံးစံတိုင်းဆိုကိုကြိုက်တာလေးရတယ်ကိုကြိုက်တယ်လို့နေရတယ်ချမ်းသာလိုက်တာကောင်းလိုက်တာတို့ကဒီလိုယူဆနော်ဒီကိုနေရတယ်လို့နေခွင့်မရဘူးကိုကြိုက်တာမရဘူးကိုလိုလားဘယ်လိုဖြစ်မလားဆိုမကောင်းဒါလည်းပညာကပြောနေတာဟင်ဒုက္ခဆရာမကြီးရခင်ဗျားတို့ဘာသာမပြောင်းဘူး သူ့ကကောင်းခါလာသူ့ရှုကောင်းကောင်းလေးနဲ့သူ့ရှုခါလာပြောတာသူကခံစားလည်းပြက်နေတာပဲလေမှန်ပါဗျာဟင်မှန်ပါဗျာသူကခံစားတာလည်းပြက်နေတာပဲဗျာမှန်ပါဗျာဟုတ်နော်ဟုတ်ပါတကောင်းမဟုတ်ဘယ်နဲ့ဒုက္ခကြိုက်လို့ခေါင်းတာဟုတ်ကောင်းမဟုတ်ဘူးမှန်ပါဗျာကြိုက်ကောင်းမှန်ပါသူကောင်းမှမများကြိုက်ကောင်းမှန်ပါဗျာဟင် တို့အရေးကြီးပါလားအရေးတော့ဒုက္ခဆိုတာရှိမရှိစိတ်တော့ကောင်းမှာပဲလေတို့လူလောကရဲ့ကောင်းပါမယ်များပညာပြတို့ရဲ့စိတ်ကောင်းကိုယ်တန်တဲ့တို့စိတ်ထားဟုတ်တော့ဒါမို့ကောင်းနေပြောတာဟုတ်တော့ဒုက္ခပါဠိငါမှလို့ကောင်းကောင်းလေးနဲ့ဖြစ်စီခံရဒါကိုယ်ရဲ့ကြီးမှပြီတာမှန်ပါဗျာဟင်ကိုယ်ရဲ့ကြီးမှပြီတာတို့ကကြိုက်တဲ့အာယုခံစားလိုက်တယ်ဆို ဟိုကိုယ်စီလည်းစိတ်မရှိတော့ဘူးတစ်ဖက်လည်းစိတ်မရှိတော့ဘူးအဲ့ဒီအာရုံလိုက်ပါတော့ဟုတ်နော်စေတသာကြီးပါစေတကြိုက်တဲ့ပုဂ္ဂိုလ်အဲ့ဒီစေတရဲ့ခြုံရရတာတော့ပါပေါ့နော်အဲဟိုလိုကျန်တော့လည်းသိမရှိတော့ကိုယ်စီလည်းသိမရှိတော့အဲဟိုလိုကိုပြတ်တာလည်းမသိလိုက်တော့ဘူးသူပြတ်တာလည်းမသိလိုက်တော့ဘူးဟုတ်တယ်နော်အဲအမှန်သိလို့ချင်းအတွင်းကိုကြည်ရမယ်ဟင်ခံစားခြင်းနဲ့အာယုခံစား ကိုကအိမ်ရှင်မယားကနေခံစားရင်ပြီးတာပဲလေပွဲကြည့်တယ်ညလုံးမှာညလုံးမှာကိုအိမ်မဟုတ်ဘူးလားညလုံးလေးကောင်းပြီးတတိထားခံစားကြည့်ပါတင်ပါပါနော်ဟုတ်ပါတင်ပါဟင်ကိုယ်ဆေးရုံကတိုက်ခိုက်လို့ကိုမျက်စိချက်နေတာဟုတ်ပါ မြင်ပါလိမ့်မယ်မှန်ပါဗျာမြင်နိုင်ပါတယ်မှန်ပါဗျာကိုရိတ်ကသွားမှမဟုတ်ပါဘူးကိုယ်စီစိတ်ရှိနေရင်ကိုယ်စီတတိရှိရင်ကိုယ်စီစိတ်ရှိတာပဲတင်ပါဗျာအဲ့ဒါအတွင်းရှိကိုအတွင်းသိသိနေလေတင်ပါဗျာတင်ပါဗျာဟုတ်တယ်နော်တင်ပါဗျာဟင်ပဲအတိတော်တာပဲအဲ့အတန်နဲ့တွေ့တဲ့အချိန်နားထိပ်မှာတတိလေးထားထိုင်ချထားဖို့ပဲဟင်ဟုတ်တော့ဟုတ်တော့ အဲနာနာရင်လာတိတ်ပေါ်ရစာရင်ရှာတိတ်ပေါ်ရအဲကလနဲ့တိလက်ပေါ်ချင်းနဲ့တိတိတိပေါ်ဒီရာမတတိကထားလာရင်အဲ့ဒီမှာပြီလို့တကယ်ကောင်းဟုတ်မဟုတ်ဝါလေးလုံးဒီမှာဝင်ရတော့ပါလေဟုတ်နော်တကယ်ကောင်းဟုတ်မဟုတ်ဟင်ဟင်တို့ဝါလာဖြစ်ပြီးခံပြီးစားနေတာ အာယုံခံပါနေတာဟုတ်နော်စေတိခံပြီးအာယုံဒုက္ခပါနေရတယ်အေးခံပါရင်မှတဟိုလာတိုက်ခိုက်သူလည်းပြည့်စည်တာကိုလည်းပြည့်စည်တာလည်းပြည့်စည်တာအဲ့ဒါမြင်တော့တာဟင်မြင်တော့ပါဖြစ်သလိုဒါရီပေဖို့မဟုတ်ပါဘူးတို့သောတာပန်တို့ဆိုလည်းအိမ်တော်သားမွေးနေတယ်ဒီဝါရှိရှားနေတာပါမှန်ပါဗျာအာငါသောတာပန်ဖြစ်ပြီးဒါရီပေရတော့မယ်မဟုတ်ဘူး မှန်ပါဟင်သုံးတော့သုံးတယ်မစွဲတော့ဘူးတင်ပါတင်ပါဗျာဟင်ဝိညာဉ်တော်နာတပိန်တို့ဒါဓမ္မရောကိုပြီးပြီးကြတာလေသုဒ္ဓဘာတိပဲလေတင်ပါဗျာဟင်စီဝါလေးရှာကြပါလေကုံကိုအရောဝယ်တွေလည်းလုပ်နေကြတာပါမှန်ပါဗျာဟင်ဝိသားသူတွေလည်းနေကြတင်ပါဗျာဟင်ဝိသားကမဆိုရင်ခုနှစ်နှစ်သားကခုနှစ်နှစ်သမီးကဆိုတာပါလေတင်ပါဗျာဒီပဲကြတော့အိမ်တော်ဖြစ်ပါသေးတယ် သို့တော့သူတို့ကတို့လူအာယုငန်းငန်းတဲ့တန်တန်ဆွဲနေမလိုက်တော့ဟင်ဓမ္မဒါမရှိတော့ဘူးဟင်မထွဲတာလို့ခံစားသည်ဒါတဲ့မပူတော့ဘူးဟုတ်နော်မလွဲတာလို့ခံစားသည်ကိမ္မာကိမ္မာကိမ္မာကိမ္မာဟုတ်မကိမ္မာတော့ခံစားကြမှာပေါ့ တို့ဆိုတုံးတော့တုံးတယ်မစွဲတော့အဲ့တော့အမှန်မှန်နိုင်ပြီတော့တင်ပါဗျာဒုက္ခဆိုတော့ကောင်းကောင်းလေးနဲ့ဖြစ်ဖြစ်ခံရပါဗျာဒုက္ခဆိုတာဒုက္ခမကောင်းဘူးခါကဒုက္ခအဲ့ဒါကနိုင်တဲ့စိတ်နဲ့ဖြစ်ဖြစ်ခံရတာပေါ့တင်ပါတင်ပါဟင်ဒုက္ခနေကြဥပမာတိုင်းဆိုရင်ဒုက္ခဆိုတာဆေးရုံပေါ် ငွေသေးပြီးပြီးခွဲစိတ်ခံရတာဒုက္ခကလားလဲအောင်ရိုက်ခံရတာငါကလုံးဝမတော်ရပါဘူးဟင်ဒီကိုစေယုံမောကမေဒီသမားကဟောအဲမေဒီကျေရင်ငါမလာပဲဘုရားဟုတ်ကဲ့ဝေဒီပြေနာမှာပဲသူပဲဟင်သူလည်းတရားရမှာပဲသူလမ်းတဲ့ကောင်ကမဟုတ်ဘူး ဒီတောင်းတဲ့ကောင်မှဒါနာရမထင်သလားဘုရားဈေးယူမော်လည်းဒါနာရပါပဲပုံကူလားအဲ့ဘယ်အားကြိုက်လို့ဥပပလာပွာတော့ဘယ်ဘုံကြိုက်ဘူးဆိုတို့ရှင်ဘုပြောလာနေမှာပါစင်ကြပါတော့ဒါသမီးချင်းဒီနေနဲ့လာအောင်မဟွာဒီဆိုရကဒါလေးလား နာပါတယ်ဟင်ဟင်ဒီသာနာပါတယ်ဗျာဟင်သာသမီတွေလည်းကြည်ပြီးရဲ့ရွှေတောင်တောင်တုံးကကြားရတာအဲသာသမီတွေအကုန်လုံးတော့တရားနဲ့ထားပါပါပဲဟိုထွန်းစင်လေးကတော့ငါနဲ့ဒုက္ခခံပဲမို့ပို့ပြီးတနာတယ်တော့တော့တော့ကြားကြတော့မယ်လေခုတော့ပို့လာပဲလေအစွဲအစွဲ ဓမ္မမသိရင်ဆွဲမှာအမှန်မသိဆွဲအဲအမှန်သိဖို့သူအတိဘာဖြစ်လို့အမှန်သိရောမှာမလို့အမှန်သိအမှားပဲမလိုက်တို့အမှန်မသိလို့အမှားတွေနင်းမိမလုံးချင်တဲ့နင်းမိနေတယ်ဟုတ်နော်လုံးတော့လုံးချင်မှာမလားမှန်ပါပြီဘာမှမလုံးချင် င်မမသိဘူးမလို့ချင်မမမသိလို့တော့လုပ်ချာအမှန်သိရင်အမှားပဲမတော်ဘူးပေါ့တို့ကအမှန်သိဖို့လိုအပ်သည်ဘာတိလို့ခင်းမဆုံးဘူးတို့ကတဘောကနေရင်ပြတ်တယ်ဟုတ်တော့မှန်ပါပါဘုရားမှန်ပါပါဘုရားဘာတဘောကနေပြတ်မှာလဲ မပြတ်ပါဘူး။တော့ကြံသေးလို့တက်တော့ရရပါဘုဘူးဘဝလက်ကြံတော့ဘလောက်ကြံသေးတယ်ကြံတော့ပါဘူးကြံတော့ကြံတော့ပါဘုမမကြံရင်တော့ဘူးလေမကြံရင်တော့ဟောယူထားတဲ့အကျိုးကကြံပါဘူးယူထားတဲ့အကျိုးကရှိသေးတာဟောရဘုမမကြံရင်လည်းမရဘူးလေကြံပါဘူး အဲနောင်နောင်နောင်နောင်ဘဝခဏထားဆိုပြီးတင်ပါဒီဘဝကိုလူမှန်တိတတ်တဲ့ခြေလူမှန်တိတတ်တဲ့ဆိုတာကာလာသာကာလာသမီးဖြစ်ခံစားဘူးအဲ့ဒါလူလူခံစားရတဲ့ခြေကိုလူမှန်တိတတ်တဲ့ခြေဟင်လူလောကမှာဒါကောင်းတယ်ဆိုရင်သူတို့တိတတ်တယ်လူလောကမှာဒါမကောင်းဘူးဆိုတော့သူတို့တိတတ်တဲ့ခြေကလူမှန်တိတတ်တဲ့ခြေလူမှန်တိတတ်ခြေဆိုတာအဲ့ဒီပြူပေါ်ဝင်သာပြူပေါ်ဝင်သာသာပါ အဲ့ဒီကစာပြီးတို့သူများစိတ်နဲ့အတွေးနဲ့နေတာတတိနဲ့နေတာနေတယ်အတွေးနဲ့နေတာငါတယ်ဟုတ်ပါလားအဲ့ဒီအတွေးဒီဘယ်ကလာတယ်လို့ပညာနဲ့တဏီကိုမှတ်ထားတာဒီကဟင်ဟုတ်တော့ဒါကိုဒိုးရဲနေတဲ့ဘဝပြန်ကြည့်ပါအဲ့ဒီကတည်းကကြည်ရင်းနဲ့ဟိုကြိုက်ဆွဲတဲ့ စွဲချမ်းနေနိုင်မလို့ကျင်ရင်နဲ့မကြိုက်ဘူးစွဲပါစွဲပါဗျာနားရတယ်ဒီတိုင်းလေဈာရင်နာနာရင်နဲ့စာရင်တော်ရင်နဲ့ဒီရင်တွင်ရင်နဲ့တွင်ရင်ဈာရင်နဲ့အစွဲတွေအစွဲဆိုတာဓမ္မကြီးတေးတာမှန်ပါဗျာဟင်တေးတာတေးတာဆိုတာအကျွေးရေးတာမှန်ပါဗျာ ပါတို့အကျွေးအကျွေးကိုပေါ်တယ်လက်ကြောင်ကဘလုံးတို့လက်ကြောင်ဘလုံးတို့များအရှင်ဘလုံးတည်ရင်တည်ရင်လေတို့တည်ထားတာအဲ့ဒီလူလားမြောက်တယ်ဆိုတဲ့အပြိုးပေါ်လူမျိုးပေါ်ဝင်စားတာအခုချိန်ထိတည်ထားတဲ့တည်ဒီအဲ့ဒါဘေးရန်ရှိတယ် ကြာကြာရှိဒီမဟုတ်ဘူးဟုတ်လားမှန်ပါဗျာဒကာကြီးတို့စရင်ကြီးကြတော့ဘာတို့တို့လည်းဆိုရင်ဘာတို့ပြည်ရစီပြည်ရစီမှာဆိုရင်ကြာကြာရှိနော်အခုဟာကအဲငါဖားတယ်ငါဖားတယ်မှတ်ရင်ဒါကိုပဲကမှတ်တာမှန်ပါဗျာအတိတ်ကကိုစားမယ်အကျွေးကိုလက်ခံပြီးတော့ယူစားတာဟုတ်ပါဗျာဟုတ်နော်ဟုတ်ပါဗျာ ဟိုတခါကြီးတို့ဓမ္မကြီးတို့ကြောင်းပါဗျာဟိုအင်ဂူလီမာလာအင်ဂူလီမာလာကတစ်ချိန်ကဟိုလိုအင်မတိအင်မတန်မူကြီးဖြစ်ခဲ့ဘူးတခါလဲဟိုလိုတောင်းကြီးတော့ကြီးတာကြီးနေကြီးတွေကိုဖုံလို့ဟင်နေကြီးတွေကိုဖုံလို့အဲလူတယောက်ကနေပြီးတော့တိုင်ရင်းနဲ့တူကြီးတော့တွင်းနဲ့ထွက်ဟာတောင်းကြီးကဘူးထွက်အဲအဲ့ဒါဘူး လူလူပြီးစားကြတာဘဒုံတောင်းဆိုဟုတ်နော်ဒီပါဗျာသူစားနောက်ပညာရှိတယောက်လာတော့မှဟာမင်းတို့တွေးထွက်ရင်တော့တက်မဲ့မဖြစ်နိုင်ဘူးဒါသက်ရှိပဲဖြစ်နိုင်တယ်မင်းတို့ဆုံးအောင်လိုက်ကြည့်ကြစမ်းဒီဘက်တော်လေးဆုံးအောင်ကြည့်တော့မျက်စိပေါက်ကလေးမှာပေးသေးလေးကြံတော့ကိုပဲအယိုးဆုံးတော့လေဟိုအမီလေးမှာရှိတဲ့ရှိုံလေးအဲ့ဒီတော့မှ ဒါတက်ရှိမှသိတာအဲ့ဒီတုန်းကသူ့အသားတွေတူစားခဲ့တဲ့ဟာတွေအခုဒီဘဝမှာလိမ်ညှို့ဖြတ်လို့ဖြတ်တယ်။ဒီမာလာလာဖြစ်တာလေ။ဟုတ်နော်။အဲ့တော့အေဝရီညာနာဖြစ်တာ။အဲ့ဒါညာနာရှိတယ်။ဟုတ်ကဲ့။သူကညာနာရှိတယ်။ဟုတ်တယ်နော်။ဒီအေဂူရီမာလာဒီညာနာဖြစ်တာ။ပြန်လို့ဟင် ဟင်ဒီမှာရရရှိဘူးရရရှိပါဗျာအခုတို့ကမှတ်ထားတာကကျက်သားသားရင်ငါသားတယ်ဆိုကိုယ့်ဘက်ကမမှတ်ဘူးတော့ကိုယ့်ဘက်ကမှရင်ရရရှိပေါ့ကျက်သားဟိကျက်သားဟိဆိုတဲ့ဘက်ကမှတ်တယ်ပြေးရပြေးရပါဘူးကတော့တို့တို့တို့ကတော့တော့ဘွာတို့ဘလို့ပြောတော့အများကြီးပါဗျာဟုတ်ကဲ့ကျွန်တော်ပါလို့ကျွန်တော်ပါလို့ မအေဟုတ်ကလားဟုတ်ကလားဗျာဟင်တို့မှာကမနေဘူးဗျာဟိုအဲ့ဒီအစွဲဒီဘသူကတွေးရမတွေးရင်ထမပေါ်တွေးမှထပေါ်ဟင်တွေးသည်ကျွေးတော်မြင်လာဆိုင်ရင်ပြသည်ဟုတ်တော့ဟင်ဟုတ်တယ်နော်အတွေးသည်အကျွေးသည်ယူဖို့အများအားလည်းထိုးနေသည် မှန်ပါပါဟုတ်ကလားမှန်ပါပါအကျွေးပြီးယူဖို့လည်းမေတ္တာလည်းညှိုးထိုးပြနေတယ်နော်မှန်ပါပါအကျွေးလည်းညှိုးထိုးပြတဲ့တိုင်းတို့လိုက်လို့မရတာမဟုတ်ဘူးလားမှန်ပါပါဟုတ်ကလားဘောရမှန်ပါပါဟင်နောက်ကြောင်းကိုလည်းပြန်ပြီးလည်းညှိုးထိုးပြသည်တင်ပါဗျာအဲ့ဒီအတွေးကိုမတွေးဖြစ်ပါတင်ပါဗျာမှန်ပါအတွေးဒီအပြင်နဲ့အတွင်းကိုဆက်သားလုပ်တဲ့သူတင်ပါဗျာအတွေးမှာရှိတဲ့အစိုးအပြင်ကအာလုံးနဲ့ခြားကဆက်သားသူကဆက်ပြီးလာကြည့်တယ် ပါဗျာအဲ့ဒီအတွေးဝင်ဝင်မရအောင်ဟာတာပေါ့မှန်ပါမှန်ပါဗျာဟုတ်နော်မှန်ပါဗျာဟိုတို့ဒါတွေလေဟိုရင်းနှီးကြမှာပါလေဘယ်ဘယ်ဟိုမိုးနဲ့ပြင်းနဲ့တွေ့လို့ခြားစားရင်အပေမပေါက်နိုင်ဘူးလားပေါက်ပါပေဟိမှန်ပါမှန်ပါပေမှန်ပါအဲ့ဒါကိုပေါက်တတ်တဲ့အမျိုးဖြစ်တော်လည်းပဲလှော်ပြလိုက်ရင်ဘယ်လိုနေမပေါက်ပါဘူးမပေါက်ပါဘူးဒီတိုင်း တရားမှန်တဲ့လိုဖြစ်မှန်ပါပါဘယ်လိုမှမရအောင်လိုဖြစ်တာမှန်ပါဗျာဟင်မြင်မြင်နဲ့ကြားကြားတဲ့မှန်ပါဗျာဒါကဒူဟာရောမာစီကဒူဟာစီပြောပြောတာမှန်ပါဗျာမတိရှိရင်ဝင်ဘူးလို့လို့ဝင်ဘူးကခွေးနာကဲပဲလုံးချင်တာလုံးမခေါင်းဘူးဆိုတော့သူ့နေရာလို့တော့လုံးချင်တာတရားဟောတာတော့သူရှူရှင်းမပြ တင်ပါဝေဘူးပါလေတင်ပါဗျာလှုပ်ချင်တာလို့မကောင်းမလို့တော့တစ်ချက်တစ်ချိန်ကောင်းတယ်တင်ပါဟုတ်ဗျာအဲ့ဒါကြတော့ဒုစာကစီပကံထားခြင်းရင်စီပကံခံထားသွားခြင်းရင်စီပကံခံသွားဘူးလို့ထိုင်ခြင်းရင်စီပကံခံပြီးထိုင်တယ်လို့ထားခြင်းစီပကံကြည့်သွားတော့စီပကံကဟိုကိုကဟိုအနေမတရင်မောက်မောက်ပါဖိတ်ပါ နော်အဲ့တော့အဲ့ဒါကြည့်သွားလို့နာသီဝစီပကံကိုကြည့်သွားတတိထသွားနေတာပါလက်ဖြီပကံကြည့်သွားနေတာပေါ့အဲ့ဒါဘာတွေးပါဝင်ခွင့်မရအောင်လို့အဲ့ဒါတော်ပြစ်တာဗျာတင်ပါပါဗျာဟင်ဟင်ပေါ်မဲ့လူတွေကတော့ဘယ်လိုလဲလို့ဟင်ဂျာဘုံဆိုဘုံဘယ်နှလုံးလို့ရှိမတယ်ဂျာဘုံပြရမှာဘုံတော်နဲ့နေမှာတင်ပါဗျာဘယ်တော့တော့ အရေးအတွက်နဲ့တော့တော်တော့တို့တော့ရံကုန်ကမျိုးစိတ်ပါနေလို့ကိုပြောချင်တော့လားဘယ်နဲ့လို့ဒါပေမဲ့မျိုးစိတ်ပါနေနဲ့တူပါဟင်ပုတ်ကလားဟင်အဲ့ဒါသစ္စာအမှန်တိုင်းသိဖို့လိုအပ်သည်အမှန်တိုင်းသိခြင်းကိုယ်တို့ကိုယ်တိုင်းသိဖို့ကြည့်ဟုတ်နော်ဟင်ကိုယ်ဌာနကြောင့် သီလအကြောင်းလည်းပြီးပါတယ်ကုန်ပြီကုန်ပြီကုန်ပြီကုန်ပြီလူတော်မဲ့အချင်းရဲ့စိတ်ယူတော်မဲ့အချင်းရဲ့စိတ်နှစ်ခုရှိကြည့်ဆရာမယူဆိုတော့လာကယူတော်မဲ့အချင်းရဲ့စိတ်အခုယူတော်မဲ့အချင်းရဲ့စိတ်တော်တော်များကြည့်ပြီလားဒီပဲ ကျိုးလေးကမှကြီးပြောဟေးဟေးဘယ်လိုယူမဲ့အချိန်ဟာမြေတော့တူတော့ပါပါပါရတော့မယ်ပြီးတော့ရန်ကုန်ကပြောတာပဲဟုတ်ဟုတ်တော့မသိဘူးဟင်းလာကသာသမားကသူများတဲ့အသက်တဝက်တူတယ်ဟုတ်တယ်ဟုတ်တယ်ဟုတ်ပါဘူးတော်လာပါတယ်ဆရာဆောင်းရဲဆိုတော့လာကုန်ပြောတာ ဟုတ်ကလားဟုတ်ပါဗျာဟုတ်တော့မှာအဲကြောင့်ရဟိုပဲလူရှိတော့ဘူးဗျာဟုတ်ဗျာဟုတ်ပါဗျာဘယ်လိုရရလာတာတွေကလူဖက်သားရဲ့တွေကုန်ဟုတ်ပါဗျာဘယ်လိုဖက်သားရဲ့ကဟိုပဲဟိုပဲလာတော့ကုန်စိတ်ရှိတော့တယ်အဲ့တော့ယူတော့မယ်ဆိုတော့ဘယ်လိုနေလို့ဟုတ်ပါဗျာအေးဗျာသူအဲ့ဒါလေးကိုရလာတဲ့အချိန်မှာပါပြီးပေါ်ခံတယ်ဒါလေးထင်တာသိတယ်နော် ကြည့်လိုက်မလားလာသွားတော့တော့စိတ်ချပါဘူးကားစိတ်တော့စိတ်ချပါဘူးလားမချပါဘူး။ဒါကိုလည်းပြောရင်လေမချပါဘူး။ဒါကာရတာစီရလည်းစိတ်ချတာပေါ့။နောက်တော့လည်းစိတ်ချပါဘူး။ဟင်သူကသူနေတဲ့လူငါငွေလို့ဆိုတဲ့အချိန်ကစပြီ။မှန်ပါပါ။ချစ်တဲ့လူကနေဘူး။မှန်ပါပါဗျာ။ဟုတ်နော်။မှန်ပါပါ။ဟင်ချစ်တဲ့တော့ကချစ်တဲ့ကိလေသာနေဘူး။မှန်ပါပါ။အဲ့ဒါနေတော့ကနေဝင်နေဘူးတဲ့လျှောက်သွားတာနဲ့တူတယ်ယူတဲ့အချိန်။မှန်ပါပါ။ ဟင်လူတဲ့အချိန်ပေးလိုက်တဲ့အချိန်ငါပြည်စီမဟုတ်ဘူးကိုယ်လက်ကဒီဒီစီလေးပေါ်ကိုဟိုအာလေးရပြတ်ပုံမှန်ပါတပါဗျာဟင်ငွေကိုမလိုချင်တော့ပြည်စီပဲလွှဲသွားတယ်ပြည်စီမလိုချင်တော့ကိုဒီကိုပြူလိုက်တာမဟုတ်ဘူးလားမှန်ပါလူလူချင်းပေးတာခဏဖြစ်ပဲလေဟုတ်တော့လူလိုက်တဲ့အချိန်မှာလာတော့ကလောက်အတွင်းမှာ တွားနေတာနဲ့အတူတူပါအဲ့ဒီနှစ်ခုမတူဘူးယူခြင်းနဲ့လူခြင်းရဲ့စိတ်မတူဘူးတတိစိတ်နဲ့ပါပါဗျာဟင်ပါပါဗျာဟင်မသိနိုင်ဘူးလားသာတာပြီးပြီလားအောင်မကူမမြင်တော့ဘူးဟင်သတိစမ်းတယ်ဟင် ဟိုကအာယုံကနေနိုင်ပေါ်ရနိုင်ဖွမ်းတတိလေးကဒီဒီလေးနဲ့နိုင်ပါလားဟင်ဟိုကနေပြောရင်တော့ကြောင်ပြီးကြွက်ကိုနိုင်ဤဒါလူတိုင်းသိတယ်မှန်ပါဗျာတို့တော့မွေးကင်းစားကြောင်နဲ့တို့တိုးတွေ့ကြီးနေကြတော့ဘယ်လိုနေမလို့အဲ့ဒီကြောင်ကြွက်ကြိုက်တော့ခံရအောင်မှန်ပါဗျာမှန်ပါဗျာတတိဒီကိရိတာကိုနိုင်ဤလို့ဆိုတော်လဲပဲကိရိတာကဘယ်လောက်ကြီးတော့ ဒီပါကတိကသိသိသိသိကျွတ်ခဲ့ခဏမေးကျွတ်ခဲ့ခဏမေးပွားလို့ဘယ်လိုကျွတ်ခဲ့ခဏမေးဟင်တော်နေမြွယ်ခဲ့ခါအဘိခဲ့ခါတဲ့ဒီနဲ့ဟင်မနိုင်ဘူးမနိုင်လို့ကြော်ရင်ဘုခါပါပါ မနိုင်လို့လျှော့ရင်ဒုက္ခနိုင်နိုင်မနိုင်နိုင်လို့မှန်ပါဗျာဟင်မှန်ပါဗျာသူကတက်တဲ့လုံးကဆွဲခဲ့တဲ့ဆွဲမှန်ပါအာယုံကဒုစာလို့ကြတော့ညှို့တတ်ပါတယ်ညှို့တတ်ပါတယ်တော့သူသူကညှို့နဲ့ဒုစိတ်ကူနေတော့ညှို့ညှို့ပြီးသူကတိုင်လဲတိုက်တယ်ဆွဲလဲဆွဲဒုဘက်ကတတိကဟိုဆရာတကားပေါက်မှာမရှိရင်စိတ်ကသူ့နောက်မျက်နှာပါပါလာတယ် ဟင်မြင်မမြင်သေးဘူးအဲတက်ကနေဆိုသူ့ပဲပါသွားတာလေကြားမမကြားသေးဘူးတက်ကနေဆိုသူ့ပဲချက်ချင်းပါလာဟင်မှန်ပါမှန်ပါပါပဲစီဘလောက်မှန်ပါဟင်ဟင်တို့သင်္ကန်းကျော်နေတော့ကတို့ကလည်းတော်တော်ရှုပ်ခဲ့ကြတာလေ ဒုက္ခိတုကတော့မဆလာခေတ္တကိုမှန်ပါဗျာအဲ့တော့ဘာလို့အချိုကြီးတွေလည်းတို့ပါခဲ့ဘူးတဲ့ပါတီတီတွေလည်းတို့ပါခဲ့ဘူးတဲ့မှန်ပါဗျာအဲ့တော့ဟိုတို့အသိလိုက်ရှိဘူးလားရှိပါတယ်ရှိပါတယ်ရှိပါတယ်အဲအဲ့ဒီတိတ်ကနေပြီးတော့ညာမီကြာကာရီတက်သိရတာအကုန်လုံးသိရတာတို့ဒီကံတိဒီလိုစစ်တာဘာမှလည်းပါလာလည်းမဟုတ်ဘာမှလည်းရေဖာရတာမဟုတ်ပဲဒါလေးပါလို့စစ်ရတာပေါ့အမကားနေရတာခိုင်းစိတ်ထဲပေါ့ဒီမှာ နှုတ်တော်တည်းကြောင့်ဟုတ်ဘူးဒီနေရာမှာစစ်ဆေးရေးရှိတယ်ဆိုမဟုတ်တာလုံးမဲ့သူကလုံးလုံးတော့ဟုတ်တော့ရရမရရတွေ့တွေ့မတွေ့တွေ့အငြင်းရန်တက်စိတ်ပြီးတော့ဟာဒီနေရာစစ်ဆေးရေးကိစ္စဟုတ်တဲ့လူတွေကတော့ပုံမှန်နိုင်သွားကြမှာမောင်းတဲ့လူကတုံပေါ်မှန်ပါဗျာဟင်စစ်ဆေးရေးရှိတော့ကြောက်ပြီမှန်ပါဗျာစစ်ဆေးရေးဟိုသူစီရိုက်ကမှာအများကြီး ကြောက်ပြီးဟုတ်နော်ဒီလိုပဲတတိကလည်းတတိကိုကိလေသာအလုံးကကြောက်ပြီးမနေတော့မှန်ပါဗျာဟင်အဲ့တော့အတင်းတိုင်းရှိရှိအားနေတယ်ဖီရောလုံနေဟုတ်ပါဘူးဟုတ်ပါမယ်ဟင်ဒီဝါညုံကပါတော့ပါပါတောင်းသလားဟုတ်ပါဘူးဟောဘယ်ရောက်73ရောက်ပါဗျာဟောမ73ကဘယ်ရောက်လဲမမ73ပါဗျာဩ ကမင်္ဂလာပဲဟိုကြွားကျင်တာကိုစနေနဲ့73ကြာမင်္ဂလာလမ်းပါဗျာရှင်းပြပြောတဲ့ပကမင်္ဂလာလားမင်္ဂလာဘက်ကမင်္ဂလာလားအေးဟုတ်တယ်ဘယ်ပါဘယ်ပါလို့ဟိုစာကားထိန်ဆုံး37တင်ပါအော်ဖုန်းကလောပေါ်ပြီးဟုတ်ကလားဒီအဲဒီငါညမပေါ့ငါညမတော့ဒါရတဲ့အတင်းတိုင်းကတော့သူတို့ဒီပါလားဒီပါပါပါဟုတ်ကလားဗျဟုတ်ကဲ့အဲအတင်းတိုင်းချိန်ကတော့အတင်းတိုင်းကလမ်းဆုံးမဟုတ်ဘူးလားဗျဟုတ်ပါတယ်ဗျာ ero uno zero per gli erano andati guardando eh, tu hai sei figli che lo stava sono sono sono sono eh, lui lui ma lui lui eh, sono sono sono sono eh, ma da ma ne ဒုစာလူကိရိတာကဒုစရိုက်သမားသူကအပေခံတတိကပေသူဟင်ဟိုကအပေခံဒီကပေသူဟုတ်တော့အဲ့တော့အပေခံဒီဘလောက်ပဲညာနေနေပေသူကိုအများအားကြောက်ပါ ဟုတ်နော်သာဝေရောဘာယကနဲ့ဘာတပသူသုံးပါလေဘာယကဆိုပေတတတိယဟင်ဟိုကပေအတတိယကိရိပါကလေကိရိတာဘလောက်ကြီးညာနေပြီတို့ကဒီခုနကစစ်စည်းရေးလို့လေတတိလေးနဲ့လာမှနေကြတော့ဘုဘကအကောင်းပါဘုဘကလိုလိုတွန့်သွားလိုလိုတွန့်သွားရင်ဟိုအပြင်ကအာယုအတွေးနဲ့အတွေးမပို့တာတော့ဘူး မှန်ပါဗျာကဲတော့အတွင်းကဟိုအရင်ကဟောင်းလက်ကြံနေတဖြည်းဖြည်းနဲ့မခေါ်နိုင်ဘူးလားမခေါ်နိုင်ပါဗျာအခုပေါ်မှာပေါ်မှန်ပါဗျာဒီကမှာတော့ငါထောက်ဖို့မှမရှိတော့ဘူးမှန်ပါဗျာဟင်ဟင်ကိုပေါ်မှာပေါ်အဲ့ဒါတော့လာလို့ဘူးလားမှန်ပါဗျာဒီပဲတော့တယ်လို့ပဲလေမှန်ပါဗျာဟင်ဒီကဟိုဆက်ပေးနေလို့လားသူတို့အသက်ရှင်နိုင်တာကိုဒီကဆက်မပေးရင်အသက်မရှင်နိုင်ဘူးလေအဲ့တော့တို့ကမှတ်နေရမှာမှန်ပါဗျာ ဟင်ဟိုရိတ်သာသွားတာတရားရှာတာမဟုတ်ဘူးသင်္ကန်းတက်တာမှန်ပါပါဘုရားသင်္ကန်းဘယ်လိုလုပ်ရမလဲဆိုတော့တက်တာဟင်တရားကကိုယ်အိမ်ကိုယ်ရွာကိုယ်နေရာနေတဲ့အချိန်အဲ့ဒီအာယုစိတ်ကြကြားတဲ့ရှာတာမှန်ပါပါဟင်အဲ့ဒီခါကျသူပြောတဲ့ဒုက္ခဟုတ်မဟုတ်ဒုက္ခဟုတ်မဟုတ်ပြီးလိမ့်မယ်လေဒုက္ခဆိုတာကောင်းကောင်းလေးနဲ့ဖြစ်စီခံရတာဒုက္ခဆိုတာအနိုင်ကျင့်ဖြစ်စီခံရတာ အဲ့ဒါနှစ်ခုပဲခွာတယ်နှစ်ခုလုံးကတော့ပြတ်ပါကြီးတယ်ပဲမှန်ပါပါအမှန်တိုင်းပြီးသွားတော့ဒီဘောတာရအောင်မလားတာရတော့ပါဗျာပြီးတော့တခါဆရာမကြီးတို့ပြောရအောင်ပါပါဘယ်အာယုံဖြစ်ဖြစ်အာယုံဒီဘာမှမရှိဘူးမှန်ပါအငွေအသက်မှန်ပါအရိပ်အယောင်မှန်ပါနော်မှန်ပါအဲ့တော့ဆရာမကြီးတို့အဲ ယောဂီထမီယူခဲ့ပါလို့သူတွားကန်အကြောင်းမကန်ဘူးနော်အဲ့ဒီပိတ်သားပဲခံပြီးမှာမှန်ပါမှန်ပါတယ်ဗျာမှန်ပါအကြောင်းကဟိုကယောဂီရောင်ကအရေးရောင်ပဲတကယ်အနှစ်သားမှရှိတယ်မှန်ပါမှန်ပါရှိလို့လားမရှိပါဘူးဗျာအဲ့လိုပဲအမြင်အာယုံကြားအာယုံကုန်လုံးလည်းတဖက်ရဲ့ယောဂုထုဘောကအရေးရောင်ပဲရှိပါဗျာတကယ်ရှိတာမဟုတ်ဘူးတင်ပါဗျာအဲ့တော့ဝတ်သားကြီးသိကော အဲ့တော့ဝတ္တဘုံမှာရှိတဲ့ရတာအာယုံရဲ့အယောင်လေးပဲရှိတယ်မှန်ပါသူဒီစားပြီးပြောက်သွားမှန်ပါမှန်ပါမှန်ပါဗျာသူကအဲ့ဒီနောက်ကိုဟိုမှေးလိုက်ပြီးတော့အကောင်းကြီးအမြဲကြီးလို့ထင်တာစားရင်ကုန်သွားတာတွားနေလိမ့်မယ်မှန်ပါဗျာဟုတ်တော့စားရင်ကုန်သွားတာတွားနေလိမ့်မယ်မှန်ပါဗျာဟင်စားကြည့်ပါပတိနဲ့ပတိနဲ့စားကြည့်ပါခုနဝါလေးလုံး အမှတ်နဲ့သာကြည့်တာအမှတ်ဒီကွာလေလို့ဘုံပါတာမဟုတ်ဘူးလားပါလဲပဲလူလဲပဲတော့လဲပါကြောင်လဲဆိုတာဟင်သိနိုင်တော့လားနော်တတိနဲ့ထားကြည့်ဒီကွာလေလို့ဘုံပါတာမဟုတ်ဘူးလားဖားကြည့်ပါဝက်သားမစားနဲ့ပြောတာမဟုတ်ပါဘူးဝက်သားတဲ့ကောင်းဆိုတာဟုတ်မဟုတ်အဲ့ဒါသိခဏအဲ့တော့ဒီအရာသာရဲ့တတိဒီအရေးအယောင်ပဲဆိုတာပြီးသွားလိမ့်မယ်သာရတော့ဝက်သူ့မှာရှိတဲ့မြေဓာတ်ပဲသူစားမှာပေါ့ ခုနကယောဂီလုံကြီးကြိုက်လိုက်ရင်ခြေကံမိတယ်လို့ဟုတ်တော့ဟုတ်ပါဘူးဟုတ်တော့အဲ့ဒါပဲတွေ့ပါဘူးအဲ့ဒီတိုင်းဒီတကယ်ရလိုက်တာမှမဟုတ်ဖေးဖေးကျေသာဆောင်လိုက်ငါတကယ်ရလိုက်တာမှမဟုတ်ဖေးဖေးပြီးသွားရင်ဆွဲအောင်မလားမဆွဲပါဘူးဒါလူလူချင်မချင်တယ်မပါမဖို့လူရမတာတရားရဖို့ကိုအတွေးမဝင်ဘူး အဲ့ဒီအတွေးကိုပဲထားယူဟင်ဟင်အဲ့တော့မှတ်နေတဲ့အတွေးမဝင်ဘူးအတွေးမဝင်ရင်ကိုမှတ်နေတဲ့နေရာရဲ့အကြောင်းကသူ့ဟာသူပြီးတော့ကိုမစားတာဘူးမှန်ပါဗျာသူ့ဟာသူပြီးတာဟင်ကြားတာမဟုတ်ဘူးသူ့ဟာသူပြီးတာအတွေးမရှိရင်ဒီအတွေးကိုသူ့ဟာသူပွားမြင်တော့တာဗျာမှတ်ခြင်းတဲ့နေရာကမှတ်ပါဘယ်ဟာမှမကောင်းမှုမရှိပါဘူးအကုန်မှဟုတ်နော် ဘယ်လောက်မှရပါတော့ဟိုမျက်စိနှလုံးပွင့်နေတာပိတ်ချင်တွေ့ဝိမာကလည်းဒီအချိန်မဟုတ်ဘူးလားဟုတ်ပါဘူးပိတ်ချင်တော့ပါနေဟုတ်ပါဘူးလားဟုတ်ပါဘူးလားပိတ်ချင်တော့မဆောင်တူနေပါနေဟုတ်ပါဘူးမအိမ်မက်နဲ့လာဝေဦးမှာဗျဟင်အိမ်မက်ကလာဦးမှာဗျဟင်ဟုတ်တယ်နော်ဟင်အဲ့တော့မျက်စိနှလုံးပွင့်ခြင်းကပိတ်ခြင်းတွေးခြင်းကလည်းဒါပဲလေအဲ့တော့တွေးခြင်းဒီလောက်ရှိနေတို့ကလည်းမှတ်ခြင်းဒီလောက်မှရမှာပေါ့ မှန်ပါဟုတ်ကလားဗျာမချိန်ဒီလောက်မှမကြည့်ပါအဲ့ဒီမျက်စိနှလုံးပွေချိန်ကပွေချိန်တွင်ဘာလုပ်တယ်လဲလုပ်ချင်တာကူမှာနော်မှန်ပါလုပ်ချင်တာကူမှာပေါ့ဟုတ်နော်အဲ့ဒီမှာမြန်မာလေးပဲကောင်းဖေးဝင်တော့ကောင်းပြောပြောရင်ကောင်းလို့လုပ်ပြီးဆိုသေးဝင်နေတဲ့အချိန်ရိုင်းကြီးဝင်နေတဲ့အချိန်ဟဲ့ဆိုတော့ပြောရင်ဆိုလို့လုပ်ပြီးနေနေမယ်ညနေတာမတော်ဘူးသူများဆုံးမဖို့မလို့ နော်တို့ပါဦးမလားကိုယ်ကိုယ်လည်းသွားမြင်တာကိုယ်ကိုယ်လည်းသွားမြင်ခုနတို့ပြောတဲ့နေရောအောင်သွားတာနဲ့လာရောအောင်သွားတာလို့လေဒီဥပမာလေးသာယူတာဟုတ်မဟုတ်လဲမှတ်ကြည့်ပါကောင်းစိတ်ဖြစ်နေတဲ့ချိန်လေဆိုးစိတ်ဖြစ်နေတဲ့ချိန်လေမှတ်ကြည့်ပါတတိပြောတာနော်ကြည့်တယ်မှတ်တယ်ရှုတယ်ဆိုတာလောက်ယူတာမဟုတ်ဘူးသူတို့လောက်တာကြည်တာပဲလေသူတို့လုံနေတာကကိုယ်နဲ့စိတ်နဲ့လို့လုံနေတာကြည်နေတာလေ အဲဒီမှာစိတ်ကဘယ်လိုခိုင်းတယ်လဲကိုကဘယ်လိုလိုက်လုပ်နေရလဲမြင်လိမ့်မယ်ဟင်ဟိုဒါဆင်းလေးတွေဆိုတော့ဆင်းနဲ့ပြောလို့တော့မရဘူးကမင်းတို့ကတခုတခုဟောဆန်တာပါလေဆင်းဆင်းစီပြီးတော့နေဟာနေရှာစားဟဲ့ဟုတ်တယ်ဟင်တို့လေသမားနဲ့ကြုံပါထင်တယ်လေသမားကိုနွားရှင်နဲ့နွားလို့နွားရှင်နဲ့နွားဟာအဲနွားနွားရှင်ခိုင်းတဲ့အတိုင်းနွားယုံပြရတာ ဟင်ဟုတ်တော့တခါနွားမိုးတော့နွားရှင်ကလည်းပြေထုံကြီးရိတ်ပြီးဆိုရဟုတ်ကလားဟုတ်ကလားဗျာကိုလည်းစိတ်ကလည်းအဲ့ဒီတိုင်းပဲစိတ်ကနွားရှင်နဲ့တူတယ်ကိုကနွားကြီးနဲ့တူတယ်သိခိုင်းတာကိုလုံးဝတခါတည်းကိုဖောက်တယ်လို့သိကလိုက်ပြီးတော့ပြင်ပြရတာလည်းရှိပြီးဟုတ်ကဲ့မြင်တော့တာမှပါမတွေးကြည့်အောင်မှာ ဟင်ဘယ်ဟာတော့မမကောင်းဘူးမရှိရုပ်လည်းရုပ်တာကိုမရုပ်တာမမရင်ရုပ်တဲ့နေရာကရုပ်ဆွဲချင်ရင်မပေါ်ဒါမြတ်တကောရဲ့လို့မမပဲမနေနဲ့မြတ်တဲ့နေရာကမမရင်ငါဆွဲချင်နေရင်ငါတဘောဝနဲ့ငါကျွေးပြန်ဆက်ရမယ်မှန်ပါဗျာဟင်ဟုတ်ကလားဗျာမှန်ပါဗျာဟင်အလူမတပါတော့ ကြောင်းတခံကြောင်းပြောင်းပြန်ဆောင်ဝါတတ်တယ်ဘုရားတခံဘုရားပြန်ဆောင်ဝါတတ်တယ်အဲဒါလက်တဲ့နေတာမမှားလို့ထင်တယ်မှန်ပါဗျာဒီတရားမာကြီးတွေအဲသူတို့များအဲအခြေအနေမဟာရင်သားတွေတမီးရပြောတယ်အမိမနိုင်မလူခဲ့တဲ့မဟုတ်လားအာယုပြုအာယုပြုရောက်မယ်ထင်လို့ပါပါဗျာဒီကမှန်ပြီပဲရောက်မယ်ထင်လို့အောက်ရပါမှာပါဘုက္ကလာဘုဘယ်ရောက်မယ်ထင်လို့အောက်ရပါမှာပါ ဘုမသိဘာမသိနဲ့ဟိုဘေးကသမီးတွေကပြောမှဒါတွေကပြောမှအဲအနေတော်လုံးမှာအမေမလူခဲ့တဲ့မဟုတ်လားလေဆွဲရပေါ်လာမှာဥမာနာပြစ်နာပေါ်လာဆွဲရပေါ်လာမှာဟုတ်နော်အဲတော့မဟာတိဂာမိအဲကြောကြောလာနဲ့မဟာမေဆွဲနေမဟာမေနဲ့လာရောက်လာမှာပေါ့ဟင်ပုဂ္ဂလာရောက်ဟင်ဆွဲရပေါ်လာဒါတော့မြတ်ထားတယ်မှာမဟုတ်ဘူးလို့ ဒါဖေရာဟောတာပါတုံးလို့ဟုတ်နော်ဖေရာဟောပါညလည်းမာမယုံလည်းမရမဟုတ်နော်အကုန်လုံးဘာတွေးမှဝင်ဝင်မရအောင်ပြီးတော့နွားရှင်နဲ့နွားနဲ့အပြန်အလှန်ကျေးဇူးပြုလုပ်နေတာကိုတုံးမြင်ရမယ်သူတို့နှစ်ခုကျေးဇူးပြုလုပ်တာမြင်ရင်ငါပါအောင်ပါပါပါပါလည်းတော့ပါလည်းတော့ပါပါဟင်ညကြတော့ နွားလည်းမိုးနွားရှိလည်းမိုးလို့ဒီလည်းနွားမိုးချိုးပြီးဒီလည်းအိမ်လိုက်ကြဟုတ်ကလားဟုတ်ကလားအေးသူသာကတော့လီနဲ့ဥပမာပေးတယ်လီနဲ့လူနဲ့လေလီနဲ့လူနဲ့လူတော်တော်လီကပြေးရတာဟုတ်လူတော်တော်တော်လီကပြေးအဲသူရောက်ချင်းတဲ့နေရာကြတော့အဲလီပိုင်စင်ကလီကလေးဘာလာကိုတိုင်လေးငိုကလေးထီထားတဲ့ဒီတက်သွားတော့လီကြီးကဒီတိုင်ကြတယ် ညကြတော့လေခုနပြောတဲ့ဟိုလေရှင်ကပြန်သွားတော့ခန္ဓာကိုယ်ကြီးကဒီတိုင်းကိုလေကြီးလိုပဲလေခန္ဓာစာရပြည့်တဲ့ဥပမာလေးတို့ကတော့လွားနဲ့လွားရှင်လို့ဒါမြင်ပြီးချင်းဒါမြင်အောင်ကြည့်အဲ့ဒါမြင်ရင်အမှန်အမှန်တိုင်းပြီးတော့ရုပ်ထာလုံလုံညထာလုံကောင်းတာလုံလုံဆိုတာလုံလုံဘယ်အာယုခံစားခံစား အဖြစ်ခံနေရသည်ငါဖြစ်နေသည်လို့သိရင်သူဖြစ်မှမှသိရင်မလွဲတာရင်တတိနဲ့ပေါင်းရင်မရှိဘူးလားဟုတ်နော်မကင်းနိုင်ရင်ပေါင်းဖို့ပဲရှိတာပဲတတိလည်းလို့တော့မပေါင်းဘူးတင်ပါတင်ပါဗျာဟင်အကျွေးတော့မယူတော့ဘူးတင်ပါဗျာနော်နော်ပေးရရှိမလောက်တော့ဘူးမလောက်တော့ပါဘူးဗျာအမှန်တိုင်းသိသွားပြီလေမှန်ပါဗျာ အဲ့လိုအမှန်တိုင်းပြီးဖို့ဘာလို့အပ်ပါလဲတတိတတိကိုကိုကိုဆုံးမရမှာအာတမန်ကြီးသည်တို့တရားကြီးတွေမှာညာဆိုတော့20က30ကြာဟာအဲ့ဒါအာတခဏမှအဲ့ဒီချိန်ပါကြီးတယ်နော်ဘာလို့လို့ပါဆိုတာမျက်စိဟင်အဲ့ဒီ၄၀လောက်ထိအောင်နော် 那再到回阿耀比，对阿耀人，忙的就，看那忙是人给的大忙是不的，好呀。哎呦，哎你看那忙给的大忙忙我不足够大问的，看那的是大干的了，都发给你的。看那的嘛，但是那个，但俺的忙你啊那个，哦喏，但俺的忙你啊那个对的，哎。 ကာတသိနဲ့အတူတူပဲမှန်ပါတယ်အဲ့တော့တို့ဒီဓာခံကြီးဓာဓာခံမကြီးကဓာတ်ဖာအများရန်တောင်းနော်မှန်ပါတယ်ဒီစကားကဒီစင်နဲ့တောင်းလို့ဓာတ်စီကားကလည်းဓာတ်စီနဲ့တောင်းနေတယ်တို့မှလည်းမြေသားဆောင်သူမြေသားကအများရန်မြေသားကိုအများရန်တောင်းမှန်ပါတယ်ဟင်ခြေသားဆောင်သူခြေသားလေသားမိသားအဲ့ဒါတောင်းနေတာမြေဘုတို့ဟိုတရားပြတဲ့ဆရာကစားတာကြည့်ကြ ရှင်တို့ဘူးတို့စတုစာရင်ဒီရောဂီတိသောဆောင်တယ်။ဒါသူသူတာကတော့နေတာပြီ။ဘာကသာရင်ဝါရောဆောင်မယ်။အချိုးဘောကိုနာမသာရင်တော့ပါဘောဆောင်မယ်။အချိုးစိတ်နာမသာရင်ဟောရပထဝီဆောင်မယ်။အဲ့ဒါကြည့်ပြီးဆရာကပြင်ပြရတာ။ဒါသာတောင်းတာဒါခန္ဓာကြီးကိုဒါသာတောင်းတာတို့တိုက်လုပ်ပြရတာဗျ။ဟုတ်တော့ဒီအဲ့တော့ခန္ဓာမှန်က ဓာတ်ကောင်ဖြစ်တဲ့အတွက်ဘယ်တော့ကြမလဲဘုံလက်ရှိမှာဒါကသူမသိမချင်းတောင်းပါတယ်နော်ဟုတ်နော်အဲ့တော့ကိုကိုကိုအမြဲဆုံးမရမှာဒီတတိမမထောင်းအောင်ဟင်ဘယ်လိုဘွားမလုံနိုင်မှာဘူးမှန်ကြီးသေးငါမလုပ်ကြလိုက်စားခြင်းဟဲ့ဟောတော့လုံနိုင်တော့လည်းကိုပိုးဖို့တယ် ဘယ်လိုတော့ပေါ့ဟင်ဟင်ဟင်ဒါရီသမီးလေးကလေးလေးသာလောက်တာမကြဘူးဘယ်လိုမန်ချဘလားပေါ့ဟင်ချဘလားပေါ့တော့တော့ဘူးပြဟင်တယ်ဘိုးဘိုးဘိုးဆုံးပါဟင်ကနာမနေစီနေနော်မှန်ပါဗျာဒါမှတစ္ဆာ အမှန်တိုင်းသိဖို့ရတော့ဘာလို့အပ်ပါလဲဓမ္မကိုကိုကိုဆုံးမဖို့ဒါတွေးနေစီရဓမ္မတောင်းဆိုင်နေကြီးတဲ့ဓမ္မမဟုတ်ဓမ္မဆိုကိုကိုကိုဆုံးမအမြဲတမ်းပြင်ပေးနေရမယ်ဓာတ်ကိုအမြဲတမ်းတတိနဲ့နှိမ်ပေးနေရမယ်ဓမ္မဟုတ်နော်ကိုကိုကိုချင်းကြီးအောင်ဆုံးမတယ်ဆိုအဲ့ဒါပြောတာနော်ဓမ္မလို့တွေးထံတော့မှန်မှကြီးလာမှာ ဟင်ဓာတ်ပါတောင်းတော့ဓာတ်ကဓာတ်သွေးတောင်းတော့တို့ကလည်းဓာတ်သာဖြစ်နေရမှာပေါ့ဓာတ်သာဝင်တော့တို့ကလည်းအာနမင်္ဂဝင်နေမှာပေါ့တော့ကုကုကိုရေရာဆိုတာမှန်ပါမှန်ပါနော်ဆုံးမဖို့ရာဘာလို့အပ်တယ်ဒီတိဆိုနော်တင်အဝါဘောတမတိကိုပြောမှန်ပါကိုယ်စိတ်ဒီကိုယ်နေရာမှာရှိပြီပါတင်ပါဟုတ်နော် ဟုတ်တယ်နော်ကိုယ်စိတ်ပြီးသူများစိတ်ကိုဖြန့်ပို့ထားရင်စူးစီးမှုမရှိရင်ကိုယ်အကြောင်းကိုမသိဘူးပြီးတော့စိတ်တွေဟိုလျှောက်ဖြန့်ဒီလျှောက်ဖြန့်သွားရင်ဟင်သိကျင်စရာမရမှာအသိဉာဏ်ဉာဏ်များမရဘူးပေါ့မှန်ပါဗျာစိတ်တရားပဲနာဖြစ်နေတာမှန်ပါဗျာဟင်းငေါတာပြောမယ်ဥဒုမနာမျိုးဟိုရွှေဘိုးကဟိုသူသူလည်းဆရာမကြီးလူတော်ပဲတော့ခင်းကြီးဆို သူတို့ကဒီเจ้าနေဆောင်တာသူတို့ငွေညာပါတယ်ဘယ်လိုသူတို့ငွေညာပါလဲသူကသူ့ကိုလှူခံမယ်ဆိုလို့ရှိရင်ကြိုပြောပါလားဘာလို့ငွေလေးဖြန့်ထားလို့ဟုတ်ကလားဘာလို့တော့ဘာကြည့်ဘူးသူ့ငွေလေးကိုထဲထဲပေါ်ဆုပ်ပြီးနေရာမထားဘူးတဲ့ကြောင်ဖြန့်ထားတာလေဟင်အောင်သူကြောင်ဆောင်ရမယ်ဘာလို့ရမယ်ညာလို့ရမယ်ဆိုကြိုပြောပါတဲ့ ဘာဖြစ်လို့ဆိုငွေကြီးကဖြာထားလို့တဲ့ဟင်အခုလေဒီတိဆိုတဲ့ကိုယ်စီကိုစေရောက်ဖို့ရာအတွက်ကအဲ့ဒီချမ်းထားတာတွေကိုဆိုရမှာဒီတိဖြစ်ခြင်းရင်ကိုယ်စီစိတ်ငြိခြင်းရင်အဲ့ဒီပြနေတဲ့စိတ်ပတိနဲ့ဆိုရမှာနော်ဟင်တို့ပါလာဗျာအာယုန်တွေကိုအတွေးတိုင်းလိုက်ပြီးတော့ ွားနေတဲ့အတွေးကတစ်မျိုးနော်မှန်ပါဗျာနော်ပြီးတော့ဒီဟိုတို့ဘာနဲ့တော့ဤတော့မီးပြင်းထိုးထားတဲ့ရင်ွေးအိုးအခိုးတွေအဖုံးကနှုတ်ပြီးကထွက်နေတယ်လို့ခန္ဓာတွင်းမှာရှိတဲ့ကိလေသာပူနဲ့ဓာတ်ကြောင့်ကောင်းကနေပြီးတော့ပြန်တွေးတွေးနေတာတနည်းအဲ့ဒါတောင်စင်ကြီးမရလေတွေးတော့တွေးနေတာပဲဘယ်လိုလဲဟုတ်ဘူးဟင် အဲ့ဒီအတွေ့လည်းရှိတတ်တယ်နော်ရှိပါပါဗျာပြီးတော့အာယုံတစ်ခုမိမိရာရာမထိုင်နိုင်တဲ့အတွက်လှုပ်လိုက်ချလည်းဖြစ်နေတယ်ခြေကုံချဖို့အတွေ့လည်းရှိတယ်နော်ရှိပါပါဗျာဟုတ်နော်အဲ့ဒီတွေ့ထဲမှာ ခုနကတောင်းပင်ကြီးမရဓာတ်ဘူးလုံးလို့ပြန့်တဲ့တွေ့ဟာဆိုးဆုံးလို့အမြဲရှိပြီရှိပါပါဗျာဟင်ကိုယ်စရာမကြီးတော့လုံးလုံးချင်တာတစ်ခုရှိလို့ကြိုတွေးတာကလုံးလုံးချင်မှလာတာချင်မှပါဗျာ ခြေတော်ချတော့ကလည်းအဲ့ဒီအလုပ်ကိုပိုင်ပိုင်နိုင်နိုင်မရှိခင်လောက်လားပြန်တွေးကတော့ပေတော့မှမနာဘူးဒီကဓာတ်ဘူးပြန်တော့တွေးနေမှာပဲလေမှန်ပါဗျာဟင်ရှင်တို့အုံမီလေးတို့ရေဘယ်လိုနေမလို့ဗျာဟိုခိုးလေလေဟိုလိုဟိုဖုန်းကလည်းဖမလေးနှုတ်ပြလည်းဖတ်တယ်လို့လေကြံ့ဖတ်နေတယ်လို့ပဲအဲ့ဒါကိုစာလို့ဥဒေသမောဟလို့အဲ့ဒါတောင်းဖြစ်တာမှန်ပါဗျာ အဲ့ဒါကြောင့်တို့ဒီမှာမစူးစီးနိုင်တာဒီတိမဖြစ်တာလေဟုတ်နော်အဲ့တော့ကိုယ့်ကိုယ်ကိုဆုံးမခြင်းရင်ကိုယ်စိတ်ကိုယ်စီမှာအနေထားပြီးပါအဲ့ဒါသာလို့ဒီတိပဲနော်အမှန်သိရင်ကိုယ့်ကိုယ်ကိုဆုံးမကိုယ့်ကိုယ်ကိုဆုံးမခြင်းရင်ကိုယ်စိတ်ကိုယ်စီကိုအနေထားပြီးပါအဲ့ဒါပြောတာနော်ဟုတ်ပါဘူးအေးအဲ့တော့ကိုယ်စိတ်ကိုအမြဲတမ်းထားဖို့ ပါလိုအပ်ပါလဲဆိုသာခေါ်တဲ့နေအောင်ရှိတခုသာခေါ်ဆိုတာဘာလုပ်လို့ငါဆွဲကိုစွန့်ပေးဆံပါငါလုပ်တယ်မရှိပါဘူးငါဖို့မရှိပါဘူးငါမိသားစုဖို့မရှိသေးတဲ့ဟုတ်တော့မှန်ပါပါမှန်ပါဟင်ငါဖို့ငါမိသားစုဖို့ဒီစိတ်ရှိလာရင်ကြွလာမှာပေါ့ဝိကြွလာမှာပေါ့ ဟုတ်နော်တွေးကြွလာမှာပေါ့တွေးကြွရင်ဘူပြမှာပေါ့ဟုတ်ကဲ့ဟုတ်ကဲ့တွေးကြွဘူပြမှာပေါ့အဲ့တော့တွေးမပြတ်သေးခြင်းစိတ်တည်သေးတွေးမပြတ်ပါလေတွေးမပြတ်သေးခြင်းငါဘူဆိုတဲ့စိတ်နဲ့ဘယ်တော့မှမလို့ဟင်မှန်ပါဗျာတို့ဘုရားဘာသာထုံးတာတို့တော်ထုံးတာအဲတောင်ကလာတော့မသိဘူးတော်ထုံးတာတော်ထုံးတာမနဲ့နေငရေကသမင်းထားချက်တယ် တုံးခေါက်တာနဲ့ထမင်းချက်တယ်ဆုံးတော်ဖို့ဆိုချက်တာငါဘူးမပါသူတော်ကုန်လုံးစားကြမှာပဲလေဆုံးတော်ကဦးလောက်ပဲလူပါလေဟင်ငါဖို့ဆိုရင်တော့စိတ်ကတမျိုးဖြစ်ပါလေငါမိသားစုကိုဆိုရဘာဘလို့ကဲမဘာပဲလို့ပြီးတော့သူတို့ကလေးတွေမှအချိန်ပြူပြူမိပါမလား သူတို့မှသာသွားပါမလားနဲ့နောက်ကတက်တော့အကုန်လုံးဝိုင်းပြီးဟိုဟာလို့တော့မှညာတော်ပေးပြီးဟိုနှိုးတော့မှာဗျာပြမှာပေါ်ကမ္ဘာဟင်ဟင်ပြမှာပေါ်ဟုတ်နော်အဲ့တော့တို့ဒီတတိလေးနဲ့လုပ်ပြီးအဲ့ဒီသူကိုဝင်မရအောင်ငါဘို့ဆိုတော့စုပ်ပြလိုက်စမ်းဆုံးတော့ငါဘို့ကိုစုပ်ပြလိုက်အဲ့ဒါသာလို့သာခတေသံဓမ္မတိတိသာခ တေချက်ဟုတ်နော်ဒီမှာတာကဆိုတော့ကိုဘုငါဘုဆိုတဲ့အစွဲကိုစွန့်တာစွန့်ဖို့ခိုင်းတာနော်ဟုတ်နော်အဲ့ဒီအစွဲစွန့်လို့ရှိရင်ပြန့်နေတဲ့စိတ်ဒီလာလိမ့်မယ်ဒီတိဖြစ်မှာပေါ့ဟုတ်နော်ကိုယ်စီကိုယ်စိတ်ရှိမှာပေါ့ဒီတိဖြစ်ရင်ကိုယ်ကိုယ်ကိုဆုံးမနိုင်မှာပေါ့ဓမ္မဖြစ်မှာပေါ့ကိုယ်ကိုယ်ကိုဆုံးမနိုင်ရင်အရှိအရှိတိုင်း သစ္စာတွေအမှန်သိနိုင်တာဟောဒါကိုအာလာဝကကိုဘုရားဟောတဲ့တရားမှန်ပါဗျာအခုကောင်းဖို့နောင်ကောင်းဖို့ဘာလို့ရမလဲလို့ဘုရားကိုမေးတာအခုလဲကောင်းခြင်းရင်နောင်လဲကောင်းရင်ဒီလေးချက်ကံกว่าဒီတိသာကလေဟင် အဲ့ဒီဓမ္မကျတော့ဒါတွေးနဲ့ရေးရညာတော်အပြင်ဓမ္မဆိုဓာအောင်ချိုက်ပဲဓမ္မပဲသူကသိတာဗျာဟုတ်နော်ဓမ္မတော့ပုဂ္ဂိုလ်ဝိရင်ကြီးအောင်ဆုံးမသိဓမ္မပဲရင်ကြီးအောင်ဆုံးမလို့ရင်ကြီးနေတဲ့ပုဂ္ဂိုလ်ကကိုယ်ပဲအာရုံခံစားခံစားအရှိအရှိတိုင်းသိတော့ပါလေဟင်ကိုယ်စိတ်ကလေးအဲဒီတီဆိုရဒီကြီးနေရင်ကိုယ်စိတ်ကလေးကိုခံစားခြင်းတဲ့နေရာမှာထားနိုင်ပြီလေဟုတ်နော် အဲဒါလေးယူရပါလေဗျာခုလေကောနောင်လေကောအောင်လေဟင်ပဲ့တယ်လို့ဆရာမကြီးတို့ယူနိုင်ကြပါမလားယူနိုင်ပါဗျာနောင်ကိုတိရမလို့ပွာလာကောင်းကောင်းမကောင်းကြီးပြီပေါ့အခုကောင်းပြီးတာပဲမဟုတ်ဘူးလားပဲ့တယ်လို့ပွာဟင်ဟင်နောင်ပွားသည်လို့လားဟင်ကောင်းကောင်းမကောင်းကြီးပြီပွာလာပဲ့တယ်လို့ ဟင်ဟင်မကောင်းမှာကတေချာတယ်ကောင်းမှာကမတေချာဘူးမှန်ပါပါတတိမကြီးတို့ကကြိုက်စိတ်နဲ့ကြိုက်ဆွဲဘုံစိတ်နဲ့ဘုံကိုအတိစိတ်နဲ့မတိဆွဲဟဲ့ကအောက်တော့ပါလိပေါ့မှန်ပါပါဟင်ဟင်အချက်လက်ကြံနေတယ်လို့အောက်လက်ကြံညတော့ပေါ့ကျန်ပါဗျာဟင်ဟင်တို့ကတတိနဲ့မလှူတဲ့အလှူမှမများဓာတ်မြင်ဆွဲတဲ့နေရာပါတာအောက်ဆွဲတာများတယ်ကုတို့ကနည်းတယ် ပုပ္ပါမလားပုပ္ပါရဲ့ဗျာဟင်ခုနကပဲပြောတဲ့အလူမတောက်ဖရာကဖရာပြန်ဆုံးပါလေဆိုမှန်ပါဗျာဟင်မောက်တာပြောမယ်အဲဆရာမိုင်းတို့နာနေနေနာနာခဏောင်းတို့ခဏောင်းတို့ကအကြောင်းတစ်ပါးကသေတော့တပည့်ကြီးသွားစီတပည့်ဆိုတာတရေကြီးပေါ့မှန်ပါဗျာဟင်တို့ငင်းရတော့ကြားဘူးပါလေတို့တော့မတူခဲ့ဘူးပါရှိပါလေတို့ဖုံများတပည့်ဖင်းကြုံလေးကြားလာတာဒီပါအဲ့တပည့်ကြီးသွားစီတာ မှာဆိုတာတန်နေနော်တန်နေနော်ဆွဲနဲ့ဒါငါကြောင့်ငါလူတာဒါငါဘိုးဝဲတဲ့ခုံကြီးတန်နေနော်တန်နေနော်တန်နေနော်လောဘမလားဆရာမကြီးတို့တန်နေကလောဘမလားကျိုးစားမှာလို့အောင်ကျိုးစားပါကျိုးစားမှာလူသိတဲ့လူတပ်ဖို့သိလို့လားတင်ပါပါဟုတ်နော်ဟင်တင်ပါပါဟင်အခုဆရာမကြီးတို့ဒီလိုလာလို့တို့လက်မခံဘူးဟောတာ ကျင့်တာပြီးတော့ဆရာမကြီးတို့လူတယ်လို့လည်းတို့ဒီမှာမပြုဘူးကျင့်တာကျင့်ပါပါဗျာကျင့်ပါဘောပါမလားဟုတ်ပါပါဟဲ့ကျင့်တတ်ပါတယ်ခင်ဗျာဟုတ်ပါမလားသမီးတို့မေးဖို့မေးတော့မေးတာဟုတ်ပါပါဗျာတို့လည်းလူမခံဘူးအဲသူတို့လည်းဒီမှာမပြုဘူးဆိုတော့ကျင့်တတ်တယ်ဆိုတော့ဖြစ်နိုင်မဖြစ်နိုင်ဖြစ်နိုင်မဖြစ်နိုင်ပေါ့ 我们没没啊，我没毛病，该花这样的，哎，花呗钞票这样的，你老你多了，我真没人说，好嘛，我花多点。啊，我没钱，花没有，该花谁的啊？啊，没钱的呀，我有呀，哎，哎。ကုသိုလ်ရမလားလို့လာလို့ဒါဒုက္ခရဲ့လို့ကြီးဘုကနာပြောထုတ်တာဒုလည်းလုံးမခံဘူး ဆရာမကြီးတို့လည်းအတိမမြင်ဘူးဟင်ဟင်ဒီကုသိုလ်ကရမယ်အကျိုးလေဆရာမကြီးတို့ခံစားခွင့်မရှိဘူးဟုတ်တယ်တော်တော်ကြီးရောရောကြီးအဲ့ဒါညာပခါန ဝိသေသဘာသာပဲဒါကိုယ်တိုင်ခုနလေးခြင်းနဲ့ညီပါလေးခြင်းနဲ့ညီအောင်ကိုကိုကိုဆုံးပါထားပါဒီကနာကိုစီယာမကြီးတို့အဲဂျင်းနာပါလေပါညာတို့ရှင်ကိုပြောတာကိုရာကြတမျိုးပြောကိုရာကြတမျိုးပြောအဲ့ဒါတော့ပြောပါပြောပါပြောပါသူလည်းရောပါဂျင်းနာပါဟုတ်ကလားကိုစီယာစီကျွေးလေးရောပါဟုတ်ကလားရှင်ဟင် ဒေကမိုင်းတို့လှူတာမဟုတ်ဘူးစေရနာလှူတာမှန်ပါဗျာဘုရားတို့ယုံနာနှစ်ပါးကအစေကံပေးမှန်ပါဗျာစေရနာကဟောဒီကိုတော်ကြီးစီသွားလှူပေးပါဟောဒီကြီးစီလေးကျုပ်ပဲလှူပေးပါဆိုပါဆရာမကြီးတို့လိုက်လှူပေးရတာမှန်ပါဗျာဒါအလှရှင်အိမ်ကအစေကံဒီဟောတာမှန်ပါဗျာအလှရှင်အစ်မဟုတ်တဲ့အတွက်အတိမမပြူဘူးဟုတ်ကဲ့ဟုတ်ကဲ့ ပြီးတော့လေတို့ကလေအဲဘုံကြီးစီကကပီရပဲတန်ဃာတိတို့မဟုတ်တို့ဒီတန်ဃာနဲ့မှခင်နော်တန်ဃာကိုကျင့်နေတဲ့ညာတို့တုပ္ပရိပါဏဆိုတာညာမှာဥစုအဲ့ဒီအာယုန်လေးဖြောင်းနေအောင်ကျင့်တာညာမှာညာရနှလုံးသွင်းမှန်တာညာမှာ တာမိသိချင်းမိချင်းလိုက်တာညာအဲ့တော့ဒီခန္ဓာမင်းနေတဲ့ညာအဲ့ဒီညာရဲ့ကင်းဝေါ်ရတာကြောက်တယ်မှန်ပါဗျာအဲ့တော့ဒုယုံနာနပါကတခါပြရတယ်ဒီမှန်ပါဗျာဟင်မှန်ပါတကယ်ဘာလို့လဲကကျင့်နေတဲ့ညာမှန်ပါဗျာဟုတ်တော့အဲ့တော့တာမမြင်ဖို့ဝေဘာမလားတရားမကြီးရပုဂ္ဂိုလ်တော့လူတိုင်းဒီမှာပေါ့မှန်ပါဗျာမဟာဗောဓိနဲ့လူတိုင်းဒီမှာပေါ့မှန်ပါဗျာတန်ခါမြင်နိုင်လို့လား ကိုယ်ကိုယ်ရဲ့ညာပါမမြင်တို့ဘုရားဟောဆရာမကြီးတို့တင်ပြပဲဓမ္မပတ္တိတော်မှာပါဘုရားမြင်မှငါမြင်ကွာမှန်ပါဘုရားဆိုတဲ့ညာပဲလေမှန်ပါဗျာဒီရုပ်တော်ကြီးပြောတာမဟုတ်ဘူးဒီရုပ်တော်နာတော်မီးနေတဲ့ညာကိုပြောတာမှန်ပါဟုတ်တော့မှန်ပါဗျာအဲ့တော့ဓမ္မပတ္တိတော်မှာပါပြီလို့ဆိုဒီတရားမြင်မှငါမြင်ကွာတရားမြင်မှငါမြင်မှမှန်ပါဗျာ ဟုတ်တော့ဆရာလည်းညံမဲ့တန်ခါလည်းညံမဲ့အဲတော့တို့ဆရာမကြီးတို့များကကွာကမာနာဘောရင်းနဲ့ဆရာတော်ဆိုရင်ဒီပါနေနိုင်တန်ခါမနေဘူးဟုတ်တော့မြင်လိုက်ပါအဲတို့ကအဲဒီကျင့်နေတဲ့တန်ခါရဲ့ကပိယတို့တို့ဘွယ်ကဦးကြီးရစကိုင်းတောင်လိုတော့ဖြစ်ခဲ့ဘူးလေမနေ့6နာရီဆိုရင်တို့ကထွက်ထွက်ပြီးခတ်ပါခုရှိမှာ သိခံလို့ရှိတယ်သူကဟိုထဲမှာနေတာလေသိခတ်သိခတ်ခံပြီးကြောက်ဆင်းနေတယ်အင်းတရားအာမထုတ်တဲ့ဦးကြီးရကြီးကတရားအထုတ်တဲ့ဦးကြီးရတော့ဝေယဝိသလုံးဦးမှာပဲလေကျင့်နေတဲ့ချိန်တော့တန်ခါလေအဲဝေယဝိသလုံးတဲ့ချိန်တန်ခါမမဟုတ်တော့အဲဘုရားကြောက်ဆုံးမှာထွက်ထွက်တော်တော်လေးအင်း တရားအမထုတ်တဲ့ဦးကြီးအကြီးကတရားအထုတ်တဲ့ဦးကြီးအကြီးကိုဆုံးခံကြွေးဦးမှာပဲလေဟေးဘုရားသဘောပေါက်တော့မှန်ပါပါဗျာဟေးအဲတော့အခုဆရာမကြီးတို့အလှခံလာလဲတို့လက်မခံဘူးဆိုတော့ဘသူကလက်ခံမှာတန်ခါလားတန်ခါလားတန်ခါပါဗျာဟုတ်ကဲ့မှန်ပါဗျာဟေးမှန်ပါပါအဲပြီးတော့ဆရာမကြီးတို့ဒီကုသိုလ်ကလည်းအကျိုးမပေးဘူးဆိုတော့အကျိုးခံစားမရဘူးဆိုဘယ်လို ဒီနေ့တော့ဆရာဆရာမကြီးတို့မှမဟုတ်ဘူးအဲအဲဆရာမကြီးတို့ကဘေးရင်အဲဒီယုတ်ကဟိုချွေရင်းတို့တည်တာနဲ့ဒီနံနဲ့ဆဲသွားတော့တာလေသွားကြရေဝေးသွားကြရေဝေးကုန်အဲ့ဒီစီရနာကနတ်နဲ့တိုင်းနာယုတ်နာနာကသွားခါတာမှန်ပါဗျာလူတန်ချစ်ရင်လူယုတ်လူနာနဲ့တန်ချစ်ဟမ် စေနာကဖန်ဆင်းပြီးသွားခံစားပါဆရာမကြီးတို့မဟုတ်ဘူးမှန်ပါပါဘုရားဘယ်လိုမှန်ပါမှန်ပါစေနာစေနာပါဘယ်မှာမှမကြည့်တော့ဘူးဟေးဟေးအဲဒီယုံနာတော်ပါတော့အစေခံနေရတော့ဒါအရာမလေးရေဝေးတော့ရေဝေးဘူးဟေးဟင်ဒီဝေနာရင်ကိုလေးနဲ့နေပေါ့ဒီမဝေနာနေရှုပ်ဒီဟိုရှိတယ်လား မင်းရှုပ်ခံမင်းရှုပ်ခံပါလေကြာမင်းရှုပ်ခံမဟာလေးကပြီးဆရာမရှိလို့အဲအဲမမီနော်အဲ့တော့ခုနကလေအဲတို့လူလည်းမခံဘူးဆရာမရှိလို့လည်းအတိမမပြုဘူးဆရာမရှိလို့လည်းဒီကျုပ်ခံပါခွင့်မရဘူး မှန်ပါပါဒီကိုကိုရဲ့အထုပ်ပြီးမှတာပြီးမှမှန်ပါပါမှန်ပြီကြလားမှန်ပါပါကဲလူဝဲချင်ပေါ့ငါးပါးပြီးလာကြည့်ကြပါမောင်ကြီးပေါ်လို့ခင်ဗျာဆရာတော်ဘုရားကြီးဒီလာကိုသမာဓိကိုပညာကိုလို့ကို အာယုန်ကြီးတွေပညာတတ်ကြတော်ကြပါလို့ခင်ဗျာ။ဩဘာသာ သူကနာကလမ်းကြောင်းပေးထားခဲ့တဲ့တန်တာတိကြီးနော်မှန်ပါပါဗျာတန်တာကိုအာရုံပြုနော်ပုဂ္ဂိုလ်စီမစရင်းနော်အကျင့်ကိုအာရုံပြုဆရာမကြီးတို့ နေတယ်လို့ဆရာမကြီးတို့လုပ်တယ်လို့သင်္ကန်းကျောင်းမှာကိုငိမ့်ဘဝနဲ့နေတုံးကဆိုရင်ဆရာမကြီးတို့ဒီလိုမှမလုပ်ပါဘူးမှန်ပါဗျာဒီလိုပြီးမယ်လို့ထင်ပါဘူးမှန်ပါဗျာ အဲဒီကဆရာမကြီးတို့ဒေတာကထွက်လာပြီးဘုရားခိုင်းတယ်လို့ကျင်လို့ဘုရားသိတယ်လို့သိတာသိတဲ့ချိန်ကြမှာဆရာမကြီးတို့လာလူတာပါမှန်ပါပါဘုရားဒါဆိုတို့လူတာဟုတ်မဟုတ်မဟုတ်ပါဘူးဟုတ်ပါဘူးနော်ဟုတ်ပါပါဘုရားဒါဆရာမကြီးတို့ပုဂ္ဂလာဒီမှာညုံဆိုပြောလို့ခေါင်းနဲ့ဥပမာပါဒီမှာပုဂ္ဂိုလ်နဲ့တန်ခါကွဲလောက်ပါလေအဲ့ဒီတန်ခါအာယုံပြုရင် ဆရာမကြီးသုံးတဲ့ပတ်စံဟာဘာသာတသိန်းလောင်းလို့ရတယ်ဘာသာတပန်းလောင်းလို့ရတယ်ပုဂ္ဂိုလ်ဆွဲနေလို့ဆောင်းကုန်မှာပဲရှိတယ်ဟင်ပုဂ္ဂိုလ်ကတော့ကုန်မှာမဟုတ်ဘူးလေဟင်တန်ခါဘုံအာယုံပြုလိုက်ဖရာစီတီကုန်ပါနော်ကုန်ပါတယ်ဟင်တန်ခါဘုံအာယုံပြုလိုက်ရင်ဖရာကျင့်တယ်လို့ကျင့်ပြီးပြီးတယ်လို့သိတာဒီအကုန်ပါတယ်ဖရာကတင်ငါဟောမှာမဟုတ်ဘူး ဟင်လူမိမလူယောက်ျားနာမိမနာယောက်ျားဘုရားကျင့်လို့ကျင့်လို့ပြီးရင်တော့နာတာတန်ခါကောအာယုထိုးလိုက်ကုန်ပါသွားတာဟေးဟင်ဟုတ်နော်တို့ပေးနေကြဥပမာဆိုရင်ဆရာမကြီးတို့ရန်ကုန်ကဘန်တစ်ခုကနေပြီးနိုင်ငံတော်အတွက်ငွေသွင်းပေးပါအဲ့ဘန်ကသွင်းပေးလိုက်ရင်ဒီနိုင်ငံတော်အတွက်ဆိုတာတနိုင်ငံလုံးအတွက်ကိုဒီငွေတွေ ပံသွားတယ်ဟင်ပေပံမသွင်းသွင်းလေအဲ့ဒီတိုင်းပဲဒီနေရာကသွင်းလိုက်ရင်လေတန်လာအကုန်ပါပါယုံပြုတတ်ဖို့လိုတယ်ပုဂ္ဂိုလ်ဆွဲရင်ညာတန်လာဆွဲတပါတဲ့နော်အဲ့ဒါအကျင့်ကိုအာယုံပြုတာတူတူပဲဘုရားနဲ့အတူတူပဲဒီလေမမီနော်အဲ့ဒါအာယုံပြုလို့နော်ကဲလိုက်ဆိုဆိုပန္တိပန္တိတန်တာ သန္တာဝုဒ္ဓဝုဒ္ဓဒုက္ခတောဒုက္ခတောမောဇနာထာယမောဇနာထာယနိဗ္ဗာန်တနိဗ္ဗာန်တသစ္စကရိယာယသစ္စကရိယာယဣမာနိဣမာနိသာတပသာတပဝုထုနိဝုထုနိသံကပသံကပတိမတိမ